ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးမဟာမြိုင်တော်စခန်းအတွင်း29ရက်3လ2021ခုနှစ်တွင်ဟောကြားတော်မူသောလူဘဝရဲ့ဇာခုံကြီးတရားတော်ဘာပြောပြရမှာဒီနည်းဟဲ့သူတို့သူတို့ပြောကြပါလို့ဆိုရင်တော့ပိဋကသူများတခါပေါ့ဗျာ ပရိသတ်တို့များတာတွေကတို့ကျွေးပေးเสียရှိတာကရောင်ကုန်များပင်မနာပြသာစီပြပြီးတော့ဒီဘက်ကျတော့ရွှေဘူးပြဒီကုန်များလက်တူပြဟင်ဒါကဒီနာရောက်တော့ဒီနာကစီတော်တော့ဒီနာပြီးရမှာလေအဲဒါကများတဲ့အတွက်သူတို့ကိုတစ်နှစ်ချီချီရက်သားမှပြီးတာသူတို့ရက်တော့မလာဘူးဟင်သူတို့ရက်လာတော့ရမှာမဟုတ်သူတို့ကရင်ဟင် ပုံစံနဲ့လာမှာပြအဲတို့ကြံတဲ့အဲတို့နဲ့တူတူပြင်ပသာသနာဒေသတွေကိုဆောင်ရွက်ဖြစ်ပူးခြင်းမရှိတာတွေကြတော့ဘယ်နေရာတို့ဘယ်လောက်ရှိမှမှမသိဘူးအဲတို့ကြတော့ရှင်းတယ်မတမနိုင်တော့ဘူးတင်တော်သူလာကြတယ်လို့ပြောတာဗျာဟင်ဆရာမနေ့ကဒေါ်လီလာကြီးတို့လာပြီးတော့ဘာလို့တောင်းကြဟင်ဟင် แต่ก็คุณว่าตัวนี้ลาเยี่ยนงานนี้ลามามันที่เราตัวว่ามันได้ก็ยอมดีลาพี่เอ๊ะโอ้ครูโอ้ดมเดียวแล้วเอ๊ะตาเราลาจักနာလဲနာကြနာပြီးလို့နဲ့မပြီးနဲ့ဟုတ်ဗျာအဲသူနာရာလေးကတရာတဲ့ယူမတတ်နိုင် ကဲတက်နေတဲ့သရာခိုင်နေဖို့ကြတော့ကိုယ်လည်းအားထုတ်ပါမယ်ကိုယ်ပိုင်ညာကြမှာသရာဖြတ်တယ်နော်ခိုင်နေတာကိုယ်ပိုင်သရာမှာတို့ဒီဘေးကဟောတာပြောတာတော့ယာကြီးတော့ရမှာပေါ့ဟုတ်နော်နိုးယုံပဲနိုးတယ်နော်အားထုတ်ပါအားထုတ်ဖို့လိုအပ်ဆုံးတို့သာနာနဲ့ပြောရင်တော့ဟိုဖခင်မပွင့်မိတာသာပြောမှရမှာ ဟင်ဘုရားမပွင့်မီကသပြောဆုံးဘုရားမပွင့်မီကဘုရားမရှိဘူးပေါ့ဗျာဘုရားမှမရှိရင်အဲတဘာဝတရားကတော့ဘုရားမပွင့်မီကလည်းရှိပြီးသားပဲလေတရားကရှိပြီးသားပါတရားမှမသိတာပဲရှိပါတော့ဒါတော့ဘုရားပွင့်လာမှဟောတာကတော့မာရီဟောတာကတော့အမာရီနော်ဟင်ဒါလုံးရင်အကျိုးရှိတယ်ဟဲ့ဒါလုံးရင်အကျိုးမရှိဘူးဟဲ့ဒါလုံးရင်အပြစ်ရှိတယ်ဟဲ့ရှင်းမရှိဘူးဝင်သွား တရားကမှဆွဲချနိုင်တယ်အဲ့တော့ဘုရားပွင့်မှတရားဟောတရားတော်အတိုင်းကျင့်ကြံမှတန်ခါဟောတာနော်အဲ့တော့ဘုရားမရှိခင်ကဘာမှမရှိဘူးပေါ့ဗျာဟုတ်ဗျာဘုရားမရှိခင်ကလူတော့ပဲရှိတယ်လူလုံးတော့ပဲရှိတယ်ညာမပါဘူးပေါ့နော်အဲ့တော့လူလုံးတော့ကတော့တို့ဓာတ်ကောင်းနေကြနော်ဓာတ်ကောင်းနေတယ် သူတရိတာလည်းဓာတ်ကောင်းပဲလူလည်းဓာတ်ကောင်းပဲဟုတ်ကဲ့ဓာတ်ကောင်းကဘာလို့မှာလို့ဓာတ်ညင်တောင်းတဲ့အတိုင်းဓာတ်ပါပဲရှာမှာပဲနော်ဟင်ဓာတ်ညင်ကသူသူတူတန်းတဲ့အဲတိုက်ထားလို့ရင်ကြိုက်တယ်ပြောမှာပဲလေအဲဘောဝိရဏကခံပါကြည့်တဲ့ပညာကမာတာကြည့်တဲ့သင်္ခါရကပြေနောက်ဆောင်တဲ့ဟာတွေကသူတို့ပြရားကြည့်တာလို့ကြည့်ရနော်ဝိညာဉ်ကဒါကောင်းတဲ့ဟိလို့မှတ်ထား အချက်ချတော့နော်ဟင်သူအာယုခံစားကြည့်လိုက်ပြီသူတတ်နဲ့မတည့်တာကြတော့မကြိုက်ဘူးဖြစ်တယ်ကောင်းတာဆိုတာနဲ့ဆိုင်နော်ကြိုက်တာမကြိုက်တာလည်းဆိုင်နေတယ်နော်ဟင်အရေးကြီးပါလားဟုတ်လားဟင်သူတန်တဲ့တေသူကတိုက်ကြုံမှာပေါ့မတဲသူကမကြိုက်ဘူးပြောမှာပေါ့အရသာတော်ရဲ့ပဲခါပါးကြီးဝိညာဉ်ကဝိညာဉ်ပဲဒုက္ခဒုက္ခဝိညာဉ်မှမရှိဘူး ဝေဒနာကခံစားမှုတက်တက်တက်လေးနော်အင်းဒုက္ခဒုက္ခဆိုအကျဉ်းကြကြတို့ပြောနေကြတာလားနော်တော့ဒီဒုက္ခဒုက္ခမှမလားအကျဉ်းကြကြတာဆိုတာအဲ့ဒါတန်းရင်မရှိဘူးဟုတ်နော်ဟင်ကြိုက်တာလည်းမဟုတ်မကြိုက်တာလည်းမဟုတ်ဆိုရင်တော့မသိသိတဲ့လို့ပါပဲလေဟုတ်လားဒီပါတိပါလာပဲနေလေမှာပဲလေဒီဒီနည်းနဲ့တို့လောကမှာတတ္တဝါရဲ့အလို့လာဖြစ်တယ်ဘုရားကျင့်တယ် နော်ကျင့်သုံးကသူ့လူသူမရှိတော့သူ့သာသာဆိုတာတော့သူ့လူတာမဟုတ်ဘူးဟင်ကြောင်ပေတော့ညောင်ပေတော့နိုင်ကြီးဆိုတာချင်းသူ့လူတာကညောင်ပေတော့နိုင်ကြီးဆိုတာခရီးလူတာမဟုတ်ဘူးညောင်ပေတော့နိုင်ဆိုတာဟင်ညောင်ပေတော့နိုင်ကိုလူတာပြခရီးလူတာမဟုတ်ဘူးဟင်ခရီးကရှိတာချင်းပြားရသည်မနောကံ မှာအငြိအကြီးမရှိတော့သူ့နှုတ်ထွက်တဲ့အငြိအကြီးမရှိဘူးနော်ပြီးတော့သူ့ခန္ဓာမှာဓာတ်ရုပ်ကြောင့်ဖြစ်တဲ့ဓာတ်ဉာဏ်ကိုတတိဥဆောင်တဲ့ဓမ္မတူခေါ်တော့ပါတော့ညာဟိုဘုဒ္ဓင်ပိုင်ခေါ်မပေါ်ညာဟုတ်ဗျာဟိုဘုဒ္ဓင်တော့ body အင်္ဂါပြောတာမဟုတ်လား body ဘုဒ္ဓရင်ရဲ့အခြေခံဖြစ်တဲ့ဘုဒ္ဓင်ပိုင် အဲဒါတွေနဲ့အာထုတ်ထားလို့သူ့မှာဉာဏ်မရှိဘူးဟင်သူ့မှာဝါဒနာလေးရှိတော့ဟင်တိရိတာကိုသူကဉာဏ်ဝါဒနာလေးတော့တတ်ပြလိုက်တာတတ်ပြလိုက်တော့သူ့စိတ်ကူကလည်းတဘာဝစိတ်ဖြစ်သွားတယ်ဒါကောင်တိုင်းဉာဏ်မဟုတ်တော့ပြီးပဲကြလို့ဟုတ်နော်ပြီးပဲကြတာဟုတ်တို့လူကြိုက်ပြီးမကြိုက်ပြီးဆိုတော့ကြိုက်မကြိုက်ဆိုတော့အဲစိတ်ကျိုးဆောင်တဲ့ဓာတ်ဉာဏ်မပါတော့ဘူးနော်စိတ်တိတ်ပါတော့ဘူးနော် ဒါညင်ပါတော့ဘူးသူ့မှာသိပဲကြံတော့သူသိဆိုတာလေးနဲ့သိစရာရှိတာဒီကုန်သိတာအဲ့တော့သူစိတ်ကိုယ်ကတဘာဝအတိုင်းအပြည့်ကင်းစင်တဲ့စိတ်ဖြစ်တဲ့အတွက်သူပြောတော့လေအပြည့်ကင်းစင်တာတဘာဝအပဲပြောတော့နော်တဘာဝဘောကလာဘောကဖရာမစင်ဘူးနော်တို့လူပုဂ္ဂိုလ်ကြီးပြောတာမှမဟုတ်ပဲဓမ္မဒိဋ္ဌာန်ပြောတာလေဟုတ်နော် ဒီသူရဲ့ဆောင်ရွက်ချက်တွေကတော့တဘာဝအတိုင်းပဲနော်တို့လူကြိုက်လူဖြစ်လာတဲ့အမှုရာမျိုးမုံလူဖြစ်လာတဲ့အမှုရာမျိုးသူမရှိတော့ဘူးဟုတ်နော်ဒီကြည့်ပါဗျာအဲဒီဝရတော့သူဖူတာရှိသေးလို့လားဟင်သူ့ကိုအမျိုးမျိုးဆိုးပြထားတယ်အဲ့ဒါကိုရာဟုလာနဲ့တူတူထားနိုင်တဲ့စိတ်ကြည့်ပါလားတို့ထားနိုင်ပါမလားတော်နေလားအမှုရာဟင်ဟင်ရာဟုနဲ့မွေးသူကို ဟိုရာသူမတော့သူရာသူတာပဲဟိုမိသူကတော့သူမိသူတာနော်ရာသူကလည်းသူ့လုပ်သူလုပ်ကြတာပဲမိသူကလည်းသူ့လုပ်သူလုပ်ကြတာရာသူကမလိုလားသူကမလိုလားကြောင်းဌာနပြနေတာပဲမိသူကလည်းလိုလားသူကလည်းလိုလားကြောင်းဌာနပြတာပဲကိုယ်နဲ့မှဆိုင်မယ်ကိုယ်နဲ့ဆိုင်လို့သူ့လုပ်သူလုပ်ကြနေတာဟုတ်ကဲ့လားသူ့လုပ်သူလုပ်ကြနေတာပဲတို့ကငါလုပ်တယ်လို့ထင်တာဒါတို့ထင်တာပဲနော် တရားမှရှိသေးလို့လားမရှိတော့ဟောရဟုတ်လားနဲ့တို့တို့ဒီဒီဝရလားဟင်ဂျာဘူးနဲ့မိတ်ဆွေဂျာဘူးနဲ့မိတ်ဆွေဒါနဲ့ထားလိုက်အဲ့တော့သဘာဝအဲ့လိုသူကကံလာလဲတန်ရှင်းတဲ့ကံအဲနှုတ်ကလည်းတန်ရှင်းတဲ့နှုတ်အဲနှုတ်ကလည်းကံရှိတန်ရှင်းတဲ့နှုတ်ဆိုတော့အကုန်လုံးကယုံကြည်လာတာပေါ့ နော်ယရနာကရှိကပေါ်ပြရတယ်တို့နောက်မှာတရားကနောက်ကလိုက်ရအောင်နော်ကြည်ကတင်ပြမှာယုံလာတာမဟုတ်နော်တို့နော်ကြည်ကတင်ပြမှာတို့ယုံလာတာဟုတ်ရကြည်ကတင်ပြသူမရှိတုံးကတို့မှာတရားမရှိကြဘူးနော်တရားသွားဟိုယရနာပေါ်ယုံတဲ့တရားပြောတာနော် လင့်ကုန်မရယုံနာမရပေါ်လေယုံနာကိုတရားလို့တို့ဆောင်တော့ဟုတ်ကြတရားလို့တရားဖြစ်လို့သာသာလို့မတရားဖြစ်တာယရနာပေါ်ယုံနာကိုဆိုလို့ကြည်လင်တာချင်းနဲ့ဖြစ်ကူတရားလို့တော့မှာလေဟုတ်တော့တမ်းချပင်ကျေတဲ့ဖြစ်ကူတရားလို့တော့မှာတဲ့အဲ့ဒီတရားမကြည့်ခင်ကယောဂီတော့တရားရှိကကျင့်ပြတဲ့ပုဂ္ဂိုလ်မရှိခင်ကသူကကြိုက်ရင်ကြိုက်တယ်လို့လို့ နော်ကြိုက်အားနာရင်မန်ဆိုတာလားဟုတ်နော်အကြိုက်ကအကြိုက်မှန်ဖြစ်လာရင်တို့ချက်ရခေါမှန်ပြီးတော့နော်ပြီးသေးတာလားအကြိုက်ထာလို့မှန်တက်လာရင်ချက်ရခေါမှန်မသိဘူးမောဟဒီလောဘလိုလိုဖြစ်တာမောဟရဲ့လူတိကျမရှိပါဘူးနော်ဒီဒါလောဘနဲ့ကဖြစ်တဲ့အာဟိရိကမဟုတ်လား ဟုတ်တော့ပြီးတော့အမုံလွန်လို့မုံအားတိုင်ရင်လည်းမန်ဆိုတာတက်လာဟုတ်နော်ဟင်မန်မှမများအာတန်လို့ကြည့်တယ်တဏအာတန်ဆိုရင်တဏမန်ပေါ့ဗျာဟင်အာတန်တော့မန်ဖြစ်တာလေအဲ့တော့အမုံအားတိုင်ရင်လည်းမန်တက်လာတယ်နော်မန်တက်လာတော့ကြောက်ရအောင်မှန်ပြီးပြီအဲ့ဒါအနုတ္တပဆိုတဲ့မောဟလည်းပဲ တို့ဒီဒေါသဝင်နေဖြစ်တာမောဟရဲ့တို့ဖြစ်ကြမှုရှိနော်သူတို့တဘာဝမြင်နိုင်တော့ဘူးနော်ဟိမြင်နိုင်တော့ဘူးအဲ့တော့ဒီလောက်ကြီးတို့ကအာယုခံပါတိုင်းတစ်ဖက်အာယုတိုင်း၍အဲချစ်ချင်းမုံမြင်နှပါရှိလာပြီအဲ့ဒါလိုကြီးဖြစ်လာပြီဆိုရင်ဒုစိတ်ဒီကူးလာပူတော့ပြတာပေါ့ပုဒိတာဖြစ်မှာဖြစ်ဘူးလားဗျာပုဒိတာဖြစ်မှာ ဒီလောက်ကြီးအာယုန်နေလိုက်သားပြီးဒီလောက်ကြီးဘူးနေတဲ့စိတ်ဘာမှမရည်ရမဆုံးဖြတ်နိုင်တော့ခြီလုံးချတော့ဘူးသိသိသာတော့ဖြစ်မှာပဲနော်အဲ့တော့မောဟဆိုတာခုနကချစ်ချင်းမုံမြင်တဲ့ပါဝင်ကြီးဖြစ်ရတာသူကြီးကဘာဝတိကြကြည့်နော်ဟုတ်နော်ဟင်ဒီလောက်ကြီးတို့တနေကုန်ရန်ကားထားတော့ညကြတော့ကိုယ်လည်းနွားစိတ်လည်းပန်းတော့ပြတော့ဒီနာမိတ်ကမောဟဝင်ရောထင်တယ် ဟိမောဟဒီတို့အကုသိုလ်ကြောင့်ဓာတ်ကြောင့်ဓာတ်ငြိမ်းကြောင့်ဖြစ်တာဟုတ်ကြအဲ့တော့တတဝါတူပေါ်လာတဲ့သူဒါကတော့ဟိုစာပေလိုက်စားသူမှသိမှာပါသိကိုကြိုးခံပြီးခိုင်းတဲ့သိတသိဟုတ်နော်သိကိုကြိုးကိုင်ပြီးခိုင်းတာသိကတော့ဘာမှသိတာမလို့သူကသိပြီးပြီးပဲတာပဲသိဖို့ပဲသူတာသူတာပြီးရှိတာလေအဲ့ဒါကို ကောင်းတယ်ဆိုတယ်ကောင်းသည်ဆိုသည်ဖြစ်အောင်ကြိုးကင်ပေးတာလေအဲ့ဒါကိုစာလို့စေတသိက်လို့သုံးပါစေတသိက်မှာသူတင်နေကြတော့လားဖာတာလို့ဝေဒနာလို့တင်ညာအဲ့ဒီညာသမားစေတသိက်ခေါ်တာပေါ့ဒါကခန္ဓာရှိရင်ဘဝရှိရင်ပါမှာရှိတယ်ပါမှာပဲနော်ဒါတစ်ပိုင်းနော်တို့ဓာတ်ရုပ်နဲ့တည်ဆောက်ထားတဲ့ဓာတ်ကောင်းတွေမှာဓာတ်ဉာဏ်ရှိတဲ့အတွက်ကြိုက်တာတွေဖြစ်လာတော့မာန်တက်လာတဲ့အတွက်တဏှာမာနဒိဋ္ဌိပေါ့ ပါမနော်ဟင်သူ့မယူတော့ဘာသင်္ကမိတာဘူးလာအောင်ပါပေါ့နော်ကိုကြိုက်တာမရတော့ဘူးကိုတန်းနဲ့မတည့်တော့ဘူးမုန်းစိတ်ပေါ်နေတယ်အဲ့တော့လေဒေါသဣတမေတ္တရိယပုဂ္ဂိုလ်သာလုံးမှာပေါ့နော်ဟင်အဲ့ဒါဒီဝင်လာမှာပေါ့အဲသူတို့နှစ်ခုရဲ့ထိုင်းနယ်တိုင်းဒီစိတ်နဲ့ဒီကုလေးလှုပ်လာတော့ပြန်ခြင်းတို့တွေးခြင်းတို့နော် ခြေတုံချတုံဖြစ်ခြင်းတို့ဒီစိတ်တွေထပ်ပေါ်လာမှာပေါ့အရှင်မရှေ့ရမှာမသိခြင်းကြောက်ရမှာမသိဘူးခြင်းပေါ်လာမှာနော်ဒါဓာတ်ကောင်မှာဖြစ်တာလေဒီကြည့်တို့လူမဖြစ်သေးဘူးနော်ဒီကြည့်လူမဖြစ်သေးဘူးဟင်ကဘာသာဘာပိတိတိုင်လာတာဒါဘုရားမပွင့်နေမှာဒီစိတ်နဲ့တို့နေကြရတယ် တိသာနဲ့တို့နဲ့ဘာမှမထူးဘူးနော်တိသာနဲ့ကြိုက်ကြိုက်တို့မကြိုက်မကြိုက်တို့လိုက်တာပဲမဟုတ်လားအတူတူပဲတော့ဒီချိန်ကြီးတို့နဲ့လူနဲ့တိသာဘာထူးသေးဘူးလားဘာမှထူးသေးဘူးနော်ကိုတော်နေလာတော့ထူးပါလားဟင်ရန်ကုန်ကဘသူတွေများလဲဝင်ပြီးဘာလာလုပ်တော့ဘသူကဘုခိုင်းလို့ရန်ကုန်ကဘသူများလဲဝင်ပြီးဟင် ဟင်လူဖြစ်ပလားဟဲ့အေးကြီးနေလူဖြစ်လားအဖြစ်နေဘူးနေမဖြစ်တော့ဘူးလားနေလူဖြစ်ရပုံမှန်မသိဘူးဟုတ်တော့ဒါဘယ်ဟာမပူနေရပုံစံအခုလည်းပဲဒါကျမ်းလို့ရိုင်းနေတဲ့ပုံကတော့သာသနာ့ဘာနဲ့မှမမထူးနော်အဲဒီအဘုဇုစီကတိချက်လေးလုံးနဲ့တို့ခုနက ပညာသမားဆိုတဲ့ဘဝအတွက်အောက်တဲ့ပေါ်ပြီးမယ်တိုက်ဆောင်ရပြီးမယ်ဆက်သုံးလုံးဒီ29လုံးပဲရှိမှာတော့ဟုတ်တော့ဘုရားပွင့်လာပြီးဘုရားကနေဟောတာတော့ကောင်းပြီဟောတာတော့အဲအဆိုးကြီးဟောတာကတော့အကြောင်းပဲဟောတာကတော့အကျိုးပဲတရားတို့ပြီးဆွဲချမ်းပြီးတော့ကြာတာပဲရှိတယ်ဒါလို့ရင်ဘာဖြစ်မယ်လို့ကျင့်တာဘုရားမပေါ် ဒါလို့ရင်ဘာဖြစ်မယ်လို့ကောင်းချီးပေးတာလည်းမပါဘူးခင်ဗျာဝေကံပြတာပဲလေကိုစေတနာရှိရင်လိုက်ပေါ့မရှိမလိုက်နဲ့ပေါ့ဟုတ်ကြကိုလမ်းကိုယူရမှာပေါ့ဘူးလားကိုကောင်းရင်ကိုကောင်းတာတော့ပေါ့ကိုဆိုးရင်ကိုဆိုးတာလို့ပေါ့ဒါပဲရှိတာလေကိုစိတ်ချက်တို့ဘုရားဘာသာမှာပါမလုံးကြမိတ်ထုတ်ထားတာပဲရှိတယ်လို့တော့ဟင်ကြိုက်တာလို့ဝေဖန်ပြလိုက် အဲ့တော့ဘုရားပွင့်လာတယ်ဒုက္ခနာကအခြေခံတဲ့အတိုင်းဘုရားကစိတ်တော်ကလည်းတဘာဝစိတ်တော်ဖြစ်တဲ့အတွက်နှုတ်ကလည်းတဘာဝစကားကိုပဲပြောတော်တယ်နှုတ်တော်လည်းတဘာဝတို့ကိုပဲလုပ်တော်ခင်ဗျားကယုံတာပေါ့တရားလာပြီနော်အဲ့တော့တရားလာတော့ဘုရားကလည်းအဲဒါလို့ဒီကောင်းကွယ်ဒါလို့ရင်းဆိုးတယ်ပေါ့အကောင်းကဒါမျိုးကွယ်ဆိုးကဒါမျိုးကွယ်ခွဲခြားပြတယ်လိုက်နာတော့ တို့ကြက်ရအောင်မသိလားလောဘနေရင်ကြက်ရအောင်မသိလားပဲဒေါသနေရင်ဟောကြောက်ရတော့မှာပေါ့သိပါမှာနော်ဟောတဏနောက်ကတတိရှိတတိနောက်ကဒီလေးတို့တပတို့တို့သာပြောပြောရင်တော့သောဝနာစိတ်သိ25လို့နော်အဲ့တော့အဘောဟာတိဘောမှာပေါ်ဒီဝိဇာပညာတိဘောမှာပေါ်ဒီဟုတ်တော့ဒါကသာသနာတွင်ကြမှဖြစ်တာဟုတ်တော့အဲ့တော့တို့ အဲဒေါ်နီလာလိုပဲနဲ့ပြောမှာပါဒေါ်မီဒေါ်နီဒေါ်နီလာလိုပဲကဘသူအဲအထူးများတာဘူးဘုံငါသာသူတို့ထူတာဖြစ်တယ်ဟင်ဘုံဘက်ကထူတာပဲဘုံဘက်ကဖြစ်ဆုံးသူမောင်လေးကဖြစ်တယ်ပြောမှာပေါ့ဟင်ဘုံသုံးပဲတိပဲအဖြစ်တာတော့မှန်တယ်တိပဲဖြစ်တာဟင်ဟင်ဟင်ဘုရားတရားပြောဦးပဲဟင်တို့ ဘုံက32ပုံရှိတဲ့အတွက်တို့တီးနေတဲ့ပုံက32လုံးပဲရှိတာအတွင်းမှာ20လုံးရှိပါတယ်အတွင်းမှာ10လုံးရှိပါတယ်6လုံးပါနော်ဟိုစကူပါမနဲ့ပေါင်းလို့10လုံးမဟုတ်လားပြောနဲ့စီနဲ့ပေါင်းလေ10လုံးကိုအတွင်းကဘယ်လောက်တော့20လုံးကိုခုနပေါက်ဘူးသူတို့ကတော့မှာလေတွဲဖို့ရလေ20လုံးရှိပါတယ်အဲ့တော့31 30ပုံရှိပြီးမန္တလေးကထူဟင်30ပုံပဲကဖြစ်တော့မန္တလေးကဖြစ်မာသာ30ပုံပဲဘုမရေဘုမမလားဗျာဘုံတော့ကတလုံးကဖြစ်ပါတယ်လို့အဝိကတနာလာဗျာမီးခင်ဗျာဟင်30ပုံ30ပုံအဲ့ဒါဟင်ပြီးတော့နေကြတော့ ခုနှစ်ပေါက်ထင်တယ်တော်တော်လည်းတနည်းစနေတနည်းလူရရည်ရည်စနေပဲလေခုနှစ်ပေါက်ရှိတာတောင်ငယ်ခုနှစ်ပေါက်ကျုပ်ရမောင်ကြတချို့စနေလို့တချို့စိတ်ချလုံးတော့ပါတယ်ပါရဏတကစနေပါစိတ်ချပါရှိလို့ဟုတ်ကြမင်းကုန်လို့ဟေးမျက်စိကနှလုံးရှိတဲ့အတွက်လင်းကွင်းအော်ဟို ဟုတ်တယ်နော်ဟိုမှာဟိုမှာမလေးလေးတို့ပြောမှလည်းဗျဟိုဟုတ်တယ်နော်ညနေနဲ့လို့ရှိလိုက်တဲ့ဇေကူလေဟုတ်နော်ဟင်ပြီးတော့တတ္တဝါတိုင်းမှာယုံနာနှစ်ပါးရှိတယ်ဆိုပြီးနဲ့ဝါရှိတယ်ယုံနဲ့နာကိုရှိတာပဲဟုတ်ဗျာဟင်ဒုက္ခဆိုတာပြီးပေါ်ကိုလင်ကားပါတယ်ဝါနဲ့လက်ကိုချိုးရပါတယ်ဟင် ရုပ်ကိုခြေပြုရတာမဟုတ်ဘူးလားရုပ်ကိုခြေပြုရတဲ့စီးပြီးရုပ်ရဲ့သင်္ကေတပွားပြီးတို့နာရဲ့သင်္ကေတဟုတ်နော်ဟောပြဟိုဝါကရုပ်ရဲ့သင်္ကေတဝါဘုံနဲ့ကစီးတိုင်းခြေဟန်လိုက်အောင်လို့ချုပ်ပါဟုတ်တယ်နော်ပြီးတော့သတ္တဝါတိုင်း30ပုံလျှောက်ပြီးသွားနေရတယ်ဆိုမဲ့ပြောမဲ့အချိန်မှာဆိုင်ဆိုင်ဝိုင်းကြီးကြည့်ပြီးတော့တို့ဆိုကြပြောကြတယ် ကတဲ့ခါကျတော့အာယုံ6ပါးပေါ်နေပြီးလိုက်ရတဲ့အတွက်6လုံးပါကြီးကာဒီကတော့ရဘူရိုကြီးအပြီးဒီသူတို့မလေးရဟာတွေတို့ပြောမှဟင်ဟင်ဟာဒီမလေးတွေတို့လိမ်တော့ခလာမဲ့ဟာတွေဟုတ်လို့ဟင်တော့တော်နေလာကြီးကျုပ်လောက်ပြီလို့လားဆိုတော့အမိုင်းလို့ခလာမဲ့ ကာယုံ6ပါးတို့တော့လိုက်နေရတဲ့အတွက်ကာယုံ6လုံးမှကြီးကာကာယုံပေါ်တော့6လုံးမှကိုခေါ်ရမယ်။ဆိုင်ဝိုင်းကြီးလည်းပေါ်ရမှာမဟုတ်ဘူး။ဆိုင်ဝိုင်းကြီးကတချင်းဆိုတဲ့တိုက်သွားတာ။ကာယုံ6လုံးပါ။အဲဒီလိုကာယုံကိုပေါ်ပေးတာ6လုံးပါ။ဘာဖြစ်လို့တို့တို့ကအဲ6ပါးအာယုံ6ပါးတော့လိုက်သားတို့ဟုတ်ကလားဗျာ။ပြီးတော့လိုက်သားတဲ့ဓာတ်ကောင်းတွေကရုပ်ဘလောက်ရှင်ဆို28ထင်နော် ဟုတ်ကဲ့ယုံနဲ့တဲ့ကျုပ်ယုံယုံသေးတယ်မှကြည့်ပါ28ပဲရှိရတယ်ဟုတ်ပါဘူးငါပေါ်တော့တက်ကြည့်ကြည့်ပါဘာလို့ပေါင်း28ပဲရှိရပါလဲလူလူတပေါင်းလာရဲ့ယုတ်သူပါတော့မှာအဲ28ရှိလို့လေဟုတ်နော်ပေါ်လာဒီကသူကမှလည်းတွေ့တဲ့ဒါပဲမဟုတ်ဘူးလားအဲတွေ့ကျင်တာလည်းပဲဒီဒီဟာပဲပတ်ချာလည်းဒီ28ဖြစ်ရတာလေယုံနဲ့28ရှိရတာ အဲ့ဒီထုတဲ့ရုပ်တွေမှန်မှန်ရတယ်လူအင်္ဂါဘက်ကိုအစုံနဲ့ထုပြရတာကျူတက်ပါတာသာအတူတူလေးဒီဟိုကာယိုးကိုထွင်လို့ရအောင်လူကတယ်လို့ကနိုင်အောင်အာယု6ပါးနဲ့ညီအောင်ကနိုင်အောင်လက်ကျိုးလေးတွေကပါခေါင်းကျိုးလေးတွေကပါအကုန်တက်တာတဲ့ပြဆုံးပြဒီအကုန်တက်ရတာအကုန်တက်ရတာကြတို့16ကျိုးတို့16ကျိုးတို့အဲ့လိုပါတယ်ပြဟုတ်ပြ အဲခြေောက်အပေါ်ခြေသားလေးတွေလူချင်းခြေသားလေးတွေလောက်အောင်ပါလေဒူးတော့ပြလူချင်းကဒူးထီသွားရပါလေအဲ့ဒါနဲ့ကအားရပါဗျာဟုတ်ဗျာဟင်အဲ့တော့ဘုံနဲ့အဲ30ဘုံပေါ်နင်းကပါလေ30ဘုံတော့မန္လေးကဖြစ်တယ်ဆိုရင်တော့30ဘုံကသူတွေကဟောဘယ်ကထင်လို့မန္လေးကပဲဟောဟေးတော်မီလာတခြားကတာတွေ့ဘူးလား မန္တလေးမေမေမှာတန်ဃာတိကပါပဲကာရသံဘောဗျာဟုတ်တော့ဒီအဲ့ယုတ်သေးပင်ဟာသူ့ဟိုဗိဓမာသာရဟာကိုကြည့်လို့ထားတာတို့ဂီတာမှာလည်းဘာသာရေးနဲ့မကင်းဘူးနော်ဘာသာရေးတိုင်းမှာဟုတ်ဗျာဒီအဲ့မှာကကျိုးဆွဲတရားလာပြီးတခါကြည့်ကြတဲ့အာဝိဇ္ဇာနဲ့တူကျိုးဆွဲတရားဟုတ် ဟင်မတိလို့လိုချင်လိုချင်လို့မတိသူတို့နှစ်ခုပြာလာပဲလေအဲ့ဒါတလက်ပဲမဟုတ်လားကျိုးဆွဲဖျားခိုင်းတဲ့တလက်ပြဟုတ်တော့ဟုတ်ကဲ့နော်ဟင်ဟင်လိုချင်မှုအချင်းလည်းမသိတော့ဘူးလိုချင်တာလည်းမသိလို့လိုချင်တာပဲလေသိပဲလိုချင်လိမ့်မယ်ဟုတ်နော်သိပဲလိုချင်လိမ့်မယ်မသိလို့လိုချင်တာလိုချင်တော့လည်းမသိပြန်ဘူး မသိတတ်တဲ့လူတွေလူကျင်သားနဲ့မသိသူတို့ပဲတို့ဟိုကြောင်းညာလုပ်နေတာပါပဲဟုတ်ကြသူတို့နှစ်ခုပါပဲဗျာဟုတ်ကြဟိုမလူကျင်တာကလူကျင်တာရခိုင်နေပတ်ပါပဲအဲတန်တန်ဟောလားဟုတ်နော်လူကျင်တာဘောလို့မလူကျင်တာဖြစ်လာတာတို့တရားမှတ်တဲ့ပုဂ္ဂိုလ်ကတော့ဟိုဝေဒနာဝေဒနာတိုင်းရှုအောင်မှလိုက်တော့လူကျင်တာမရှိတဲ့တော့မလူကျင်တာလည်းမရှိတော့ဘူးဒီခါသားမှုတိုင်းသွားတော့မှာဘူးဟုတ်နော်အဲဒီနည်းနဲ့ တို့တန်ត្រာလေကြတာနော်လေကြတာလူချစ်တော်လေလူလူကားကြမှာပေါ့ဗျာဟင်လူတစ်ချင်းစုမှာပေါ့ဗျာဟင်ခွေးချစ်တော်ဟောတော်နေတာကြီးပဲချင်းစုမတင်တော့ဟင်ခွေးချစ်တော်ပဲတစ်ချင်းစုကမယ်တင်တော့ဟင်ခွေးတစ်ချင်းစုမှာဟောပါတို့ရအောင်ခွေးတစ်ချင်းရအောင်ပေါ်ရစီဟုတ်ကလားဗျာ ဧကမကြတာကျိုးသွဲစရာကတော့သူ့သာပွဲနဲ့ညီတဲ့အယုတ်ကိုဆွဲပြီးလာမှာပဲနော်ကျိုးသွဲစရာကတော့အဲခွေးလောကကိုလူကကမခံဘူးဟုတ်တော့နော်ဟင်ငါဒီတဲ့တော့ခွေးလာကခိုင်းမထင်ဘူးလားဟဲ့ဘယ်နေရာဘယ်ဘယ်သာထုတ်ကြိုက်တတ်တယ်သူသိတယ် ဟင်ကျိုးရစရာတက်လောက်ကျွမ်းကျင်တာတော့အဲ့ဒါတော့ကျွမ်းကျင်တဲ့ကျိုးရစရာကတို့ကျိုးရစရာလည်းအဲ့ဒါပဲမဟုတ်ဘူးလားဟင်အာဝိဒါနဲ့တမသူတို့နှစ်ခုပါပဲကြာဟင်အဲ့ဒီမှာအဲဒေါ်နီလာတို့မိသားတို့ဒီတခါကြီးလေးကြာပြပါလိမ့်မယ်ရုပ်သေးကြည့်ဘူးလားကြည့်ဘူးလေဟင်အဲကြည့်ဘူးတော့မထက်ခင်ပဲလို့လုပ် စိတ်ကပါမိပါဒါမှကြီးဘူးတဲ့ဆိုလို့ပြတာတို့လက်ဝေးသေးလေးလေးချက်ချက်ချက်ချက်ချက်ချက်ချက်ချက်နဲ့လေခြံခြံမမရဘူးချက်ချက်ချက်ချက်ဆိုတဲ့ဝေးသေးလူမျိုးလေးအဲ့ဒါလေးနဲ့မောင်းလေးတစ်လုံးချက်ချက်ချက်ချက်မုံချက်ချက်ချက်ချက်မုံနဲ့သူပြောမှဟင်အကုန်လုံးဒီတော်ရရကိုလို့ကြီးပြောမှသိရတာကြီးတယ် မျိုးပေါ်လာတယ်လောက်တာသူတို့လုပ်နေတာလောက်တာသူတို့လုပ်နေတာပြောတော့သူတို့ကပြောလာတာဟုတ်တော့အဲ့လိုလေးလုပ်ပြီးတကြီးရဲ့လိုလေးလုပ်လိုက်တခါဟိုဆိုင်ကဘုံတိုင်းကျဲပြီးလိုက်ဘုံတိုင်းကျဲကြည့်ပြီးတခါပြန်ပြီးထက်ထက်ထက်ထက်ဘုံလို့ပြန်တော့အဲ့အာရောင်လုပ်ပြီးတခါဘုံတိုင်းကျဲဘုံကတိလိုက်သုံးရင်လုပ်ပြီးမှထွက်ရအဲ့ဒါဘာပြောတာတော့ကဘာပြက်ပုံကိုပြောတာကဘာပြန်တည်တာပြောတာ ကဘာကအောင်မိခုနှစ်ချင်းကြီးချင်းနဲ့သုံးချင်းနောက်ဆုံးလေလေမိလီလီနဲ့ဖြတ်ပြီးတော့ကဘာကြီးပြက်အောင်ဟုတ်နော်အဲ့ဒါအဲ့ဒီချက်ချက်ချက်ဘုံကအဲ့ဒါကဘာပြက်ခါပြောလာတယ်ကြာအောင်ပါဟေးကဘာကြီးပြက်ပုံပြောတာဗျကဘာကြီးပြက်ပြီးတော့ကဲဒေါ်ရွှေမန်းတို့ဟိုတို့ဒေါ်နီလာတို့ပြရမှာပဲဘသူမှသာဆက်တော့ တရုတ်နဲ့သက်ရှိရောဟောပြန်မှာအကုန်လုံးတို့လက်ချပါမယ်ဘာဒီပါလဲကြတော့ဟင်ဟင်ကဲဟောတာပြူတော်ထွက်ဟုတ်ပြီပြူတော်ကထွက်ပြီးတော့ဘာလုပ်ထားလို့သူကဟိုဘာလို့ကဲကြော်ဝဲနဲ့ရောရောခပိုင်းဆိုင်ဒါကဟိုယူပေးတဲ့အတွက်ဒီလိုပါလားလေ ဟင်ကျုံသေးသေးပဲလုံးဝလာလေသူကြမဲ့ပွဲအတွက်ပေါ့ဗျာဟုတ်ဗျာတို့ဟိုဓာကြီးတွေကြတော့ပေါ့ဗျာကြီးကဟိုနတ်တော်ပြူတော်ဟောတာအဲ့ဒါသူတို့စားကိုအတွက်လမိုင်းတင်တာပေါ်တယ်ဘာလို့ဒီလိုလက်သာဆုံးပါဟင်ဟင်ငါလေးရရပါဖက်ခံကဘာတီးတဲ့တီးပြီးနောက် ကြီးဟာရင်သွားမှုတွေငါးကသတ္တဝါဖြစ်တာအဲ့ခါကျမှငှက်ဝင်ဘူးဆိုတာပေါ်လာတယ်သို့နော်အဲ့ခါကျမှငါးဒီကလောလေလောလေနောက်ကငှက်ဝင်ဘူးကြက်လိုက်နောက်တော့ဘာလို့မိသွားတော့လေအဲ့ဒီကအတုံးနဲ့နဲ့ခုနကပါတဲ့အဲမြောက်တို့ဘလူတို့အဲဆေတို့ကြားတို့နဲ့အသေးသေးဖြစ်လာနောက်ဆုံးမှလူဖြစ်တာလူစီနောက်ဆုံးဖြစ်တာကြည်ပါလူသေးစင်က တို့ကဘာတီလာပုံပြပါတယ်တို့ဒီမသိတာကပါခဲ့တာပါဟုတ်တယ်နော်ငါကပါခဲ့တာဟုတ်နော်ဒီတော်ဝါကပါခဲ့ပြီကုန်းတော်ဝါနောက်မှလိုက်ကြည့်နော်ဟုတ်နော်ဟင်အဲဒီမှာငါ့ဟိုကသူ့စားကသူ့ဘာဖြစ်နေတာဟုတ်ငါပါမှာသူကပဲရှင်မှာဆိုတော့ငါပါရကနေဟုတ်ဗျာအသာလေးတလုံးတဆုပ်စားရင်းနဲ့ကျွေးတင်ခံပြီးသားစားတဲ့ အကျွေးပြန်ဖတ်ကြတာပေါ့ဟုတ်နော်ဟဲ့ဟိုနောက်တော့မြင်းတို့ဆင်းတို့လေကြားတို့လေဟဲ့ဆင်းဆင်းဖြစ်တာမဟုတ်ဘူးလားဒီရအဲ့လိုဖြစ်တာအင်းအဲ့ဒီဒီရတို့ဒီလေအဲငါကြတော့ကြောကုန်ယူလေးမှာတရုတ်သေးကျိုးလေးတကျိုးလေးလေအဲ့ဒါလေးလည်းခုံသွားခုံသွားဆွဲတာဟဲ့ဟုတ်နော် ပြီးတော့ရှိသေးတယ်ခုနကလေးပြီးတဲ့တုတ်ပြတားတဲ့ပုဂ္ဂိုလ်ကလေးချက်နဲ့ညီအောင်ကောင်းခါချီလက်လက်ခံရတယ်ဟုတ်နော်ဟုတ်နော်တီးတဲ့ဘက်ကသူရိယာ၅မျိုးနဲ့တီးရတယ်နော်ဟုတ်ကဲ့ဒီဝါဒီလည်းကုသူတို့ဒီမှာပါဒုတိယ၅မျိုးနဲ့တီးရတော့ကားတဲ့ဘက်က၄မျိုးနဲ့ကားရတော့ဟုတ်နော်ဟုတ်တယ်နော် ဟင်သူတို့ဒါတွေဘူးမှာပါဟင်ဘာပြောတာတော့ကနေတာတော့သစ္စာမလို့ဘူးနော်သစ္စာတွေကကလည်းချာဟုတ်ဗျာသူတို့ရန်ကုန်နေမန္တလေးတွေတော့သစ္စာ၄ပါးလို့၄ပါးနဲ့ကလာတော့ဟုတ်မယ်မထင်ပါဘူးဟင်ခြေပေါင်းကျိုးချိုးပြီးတလက်ပဲပြောင်းတယ်ထင်တာလေဒုက္ခနဲ့သမုဒယပဲပြောတယ်ထင်တယ် နိရောဓနမေကပဋ္ဌာပါလို့လားဒါကဘယ်လိုကြည့်ပေါင်းတို့လက်တစ်ဖက်နဲ့ကြည့်ပေါင်းတို့ကလာနဲ့လူပါငါနဲ့ဘာမှရှိပေါင်းမှာတို့ပါငါနဲ့ရှိသေးလားဘုဘကဒုရိယက၅ပါးရှိတာပါပြလို့တို့ဒုက္ခနာက၅ပါးရှိတယ်နော်နော်ဒါတော့ဒုက္ခနာနဲ့တီးတာမဟုတ်တာမတူဘူး ခါတဲ့ဘက်ကသစ္စာပေါ်ကနေခါတာတီးတဲ့ဘက်ကခန္ဓာကနေတီးတာဟုတ်နော်တီးပြီးတဲ့ဒုက္ခကြောင့်နောက်ဆုံးဟိုမင်းမင်းမင်းသားတွေအတွက်အဲအော်ရာဒီဘာတွေနဲ့နောက်ဆုံးအဲငူချင်းဆုံးတာတယ်ပယ်ဆုံးဟုတ်ကလားဒုဟာဒီကိုပယ်ဆုံးဟုတ်ကလားဟဲ့ပြုံးပြုံးလေးတဲ့ဆုံးတာမရှိသေးဘူးလားဟင် ကျိုးစားတော့နဲ့မိတဝဲကျိုးသွားရဟင်ကိုမကျိုးစားတော့ရှိသေးမိကတဝဲကျိုးသွားပြီးစောင်းနေပြီဟင်ဟင်မိကစောင်းနေပြီရဟင်ကျိုးဆွဲစေတာကတော့ပိဋကလက်ခံတော့ကံဆွဲစားမှာနော်တို့အယုတ်တရားလဲဟောကအာယုံ၅ပါးကတည်ပြီးတော့တို့စိတ်နဲ့ တို့ခန္ဓာကလည်းကနေကြရတာပဲနော်ဟုတ်နော်ဟင်ဧကပါများတော့ယုတ်ကြီးကဟောင်းများဟင်ကျူရီကပြတ်တဲ့နေရာပြတ်တော့တုတ်ပြားသေးရောက်မှလည်းတခါလေအဲဘွေးသက်များလာတော့မင်းသမီးပုံမှန်လည်းမသိမင်းသားပုံမှန်လည်းမသိမွေးမုံလို့ဗျာအဲတော့ပရိသတ်ကလက်မခံဘူး သေယတာကလက်မခံတော့ဇာတိယာကအဲ့ဒီအယုတ်ကိုနောက်တန်းသွားထင်ရန်သွားချိတ်ထားခဲ့ပြီးအယုတ်ကြီးကံဆွဲထွက်တာနော်ဟုတ်နော်ဟင်ဘာလို့ကျိုးဆွဲလို့မှမရတာကြည်ကျိုးရဲ့သူဆွဲကျိုးအားထုံနေတော့လက်ကြီးဝမြောက်ခြင်းတော့ဟုတ်နော်ဟင်အဲ့တော့ရိုးရိုးတို့တို့မွေးကြီးသမားကလက်မခံတော့ဇာတိယာကလည်းထင်ရန်ချိတ်ထားရ သူရောအရွယ်ဦးတော့ဘသူကခိုင်းနေပြီတော့ဟုတ်ကလားမိလာတော့ခိုင်းနေပြီလို့လားအဖွားနေရတကပါလာပဲလို့လားဟင်ဟင်ဒါတော့အဲဘသူမှမသုံးတဲ့ရုပ်ကြီးကထေရကနေလေတိုက်တော့လှုပ်ပေးနေကြနေတော့ငါမရှိမဖြစ်ဘူးဟောပြီလား သာလာတော်မာလေးကောင်းတာဒီတိုင်းပဲတော့ဟုတ်ဗျာဘယ်သူမှမတုံးလို့ဟောမှာထင်အောင်ချိတ်ထားတယ်အဲ့ဒါတော့လေတိုက်တော့လှုပ်ပြီးတယ်တော့ဟုတ်တယ်ဟုတ်မလားတော့မာလေးတွေဟဲ့ယုတ်ယုတ်ပြီးပင်ကတို့ဘဝကိုကြောပြနေတာဟုတ်နော်ဟင်ဟုတ်နော်အဲ့ဒီတုံးတဲ့တပုံနဲ့ကားွက်ပြီး တို့စာတဲ့အဘိဓမ္မာတဲ့ပါတာကိုကြည်ဆုံးထားပါနော်အဲ့တော့တို့စိတ်ကတော့ပြီးပြီးပြီးတယ်အဲ့ဒီခြေရတာပါစိတ်ခြေရတဲ့စိတ်စိတ်ထဲမှာဖျားသားတဲ့ယရနာမကြည့်ခင်ကယုံကြည်တရားကယုံကြည်တော့တဲ့အကျင့်ကိုလည်းကျင့်မပြပြောလည်းပြောမပြငမ်းမပြခင်ကတို့ကတိရိစ္ဆာန်တွေလို့ကြားတယ်။အရာကြီးက အညာသမား73လုံးနဲ့အဘူယု74လုံးခိုင်းတဲ့တိုင်းလုံးမှာပေါ်ဗျာဟုတ်ဗျာဟင်သိကပိနေတာလေအဲ့ဒါအဲလောဘတိတိကအကြိုက်ခိုင်းတော့တို့မှာကြိုက်သိရလို့ဖြစ်တာနော်သိကပိပါပဲအကြိုက်ကောက်သွားပြီးတော့ပူတာပြီးခိုင်းတော့မှကြိုက်ခိုင်းတော့မှတို့မှာကြိုက်သိဖြစ်ပါဟင်သူဓမ္မတေရာနဲ့တွေ့တဲ့အခါကျမကြိုက်တဲ့ ဒေါသကဝင်လာပြီးခိုက်တာတယ်မကြိုက်သိတယ်တို့ဖြစ်လာရနော်ဟုတ်တယ်သူဒါနဲ့ကနေရတယ်ဗျဒါနဲ့လည်းကာတယ်တရားတတိဟိရိဥတ္တပဆိုတာသာသနာနဲ့ကြုံမှဖြစ်တာနော်ဟုတ်နော်အဲ့ဒီမှာဘုရားရှင်ကတရားတော်ကိုဟောတယ်ဟောတော့ကိုကိုယ်တိုင်ငါထုတ် တရားဟောတဲ့တို့ကယုံရတာမှမဟုတ်တာကိုကိုကိုဝိပါဒကိုခန္ဓာကိုကိုညာနဲ့ကြည်ပါဟုတ်ဗျာကိုခန္ဓာပေါ်ကိုကိုစိတ်ရှိလာရင်ကိုညာကိုဟာကိုပေါ်ဟုတ်ဗျာညာရဲ့လူကြီးကြောင့်မရှိတော့အာယုံနောက်လိုက်ပြီးတို့ပွဲကကစားနေတဲ့စိတ်ကိုပွဲနာခိုင်းပြီးကိုအိမ်ကိုထားထားခိုင်းတာပါဟုတ်တော့ဟင် ဒီပွဲနာချိန်လေးပွဲနာချိန်လေးသူတို့မန်းလေးတော့ပွဲကြီးလေးများတာပွဲနာချိန်ကြီးဘူးလားပွဲနာချိန်ကြီးလားဟင်နာပွဲကနာလာလားငါသူမရှိမှလားသာပွဲငါတော့ပို့ဘူးနာလာပို့ဘူးလားဒီနာသူမရှိမှလားဟုတ်ကလားဗျာ ဟင်ဒီဘွယ်မှဒီဘွယ်လိုက်ပါငါဘွယ်မှငါဘွယ်လိုက်ပါတို့ဟုတ်နော်နိုင်နေကြတယ်အဲ့တော့တို့ကကိုယ်စိတ်ကလေးကိုယ်ပေါ်ရှိဖို့ကြိုးစားတာကြိုးစားတာနော်ဖရာကြီးကောင်းတဲ့လမ်းညွှန်နေတာတရားတော်ဒီတဘာဝအတိုင်းဖရာဟောတရားမို့ဖရာပိုင်လို့မထင်ပါနဲ့နော်ကိုယ်ရှိတဲ့တရားကိုယ်ပါဖရာကရှိဦးဆိုတာသိတဲ့အတွက်ထား ဖရာတရားကိုပြောရတာသူကလမ်းပြတာပါဟုတ်နော်သူကအဲယောဂပြောက်တဲ့ဈေးတိုင်းကိုပေါ်ပြီးတာအဲ့ဒါဈေးတိုင်းကြည့်ပြီးသူကဈေးပေါ်ပြီးစားတာပါဟုတ်တယ်နော်သူကဈေးပေါ်စားရမှာဗျဟင်ဖရာကတော့ဈေးတိုင်းပဲပြီးတော့မှာလေဟုတ်တယ်နော်အဲ့ပြီးသွားပြီးတရားအဲ့ဒီတရားတော်တိုက်တို့တန်ခါးသားကတခါစီတဘာဝတိုင်းပဲလိုက်တော့ဟောကြပြောကြရတာလေ ဟုတ်နော်ဒုက္ခယုံပြီးလိုက်ရအောင်မလို့ဖယားယုံတဲ့သာဖယားယုံရင်ကကိုကိုကိုယုံဖို့ရာရှာကြတယ်နော်တရားယုံရင်ကကိုကိုကိုယုံဖို့ယူဆကြအောင်ဆိုဟုတ်နော်တန်ဃာတော့ဘုံလို့ယူနာပါပဲတန်ဃာယုံတယ်လို့ကိုကိုကိုယုံဖို့ကြိုးစားကြအောင်ကိုကိုကိုယုံဖို့ကြိုးစားပြီးသွား ကျူသာသေးလားပုတ်ကလားသာတို့ပကြမိကြမိပြောပါလားသာတို့နိနိမကြမိကြမိပြောပါလားနဲ့နေပါပြောပါနဲ့ရပြီပါဟေးကျူသာရမှာနော်ကျူသာပါကိုလို့ကိုဖြစ်တာကိုတရားကိုကြည့်တာကိုခန္ဓာကကိုရှိကိုကြည့်တာပဲလေ ဟင်အိတ်ထဲကရှိတဲ့ပိုက်ဆံထုတ်ကြည့်တာတဲ့လွယ်ပါတဲ့နော်အပြင်ကပိုက်ဆံကိုကိုယ်ထဲရောက်အောင်ခိုင်းတာမဟုတ်ပါဘူးကိုယ်ထဲရှိတဲ့ပိုက်ဆံကိုထုတ်ပြီးကြီးကိုခိုင်းတာပါကိုယ်ခန္ဓာမှာအရှိရှိတဲ့သိချင်တာမဟုတ်ဘူးလားဟုတ်နော်အဲ့တော့တို့ကပွဲနာပွဲလေးကိုနာယူပေါ့ဟုတ်ကလားငါမကပါနဲ့ဟုတ်ကလား ဟင်တို့မင်္ဂလာတို့မင်္ဂလာလည်းရှိကြသံပါအောင်ဟုတ်ပြလားတို့မင်္ဂလာဘာလဲကြာနေသလားဟင်တို့မင်္ဂလာတို့မင်္ဂလာတို့မင်္ဂလာတို့မင်္ဂလာကောင်းတာလေးမင်္ဂလာကောင်းလို့လူလူဘာတို့ခါပါလေးအဲတို့မင်္ဂလာတို့အတူပါပါလိုက်ခါရပါလေးတို့ဟာဒီကပဲလေတို့ဒီလူမင်္ဂလာကောင်းတော့ကာလာတို့မင်္ဂလာရောကာလာလားဟဲ့ဟုတ်ကာငါလူရှိလို့ကတော့ နေသားတို့ကြီးတို့ကတော့ဘုံကအောင်အဲဝင်နာကြသံပါဦးဟုတ်ဗျာနာကြသံပါဦးတို့ရက်ွယ်ဟိုနဲ့နဲ့ခြေပိုင်းက16ရက်ွယ်အဲဒီမှာရွှေမအောင်တူပဲဒီအဲလာလာပြီးတော့သူအင်းလေးငါလာနေတို့ကလည်းအဲဒီလာတိုင်းညဆိုလို့ရှိရင်တို့လောကိတာတွေနဲ့တွားကြတာဟုတ်ရွှေမအောင်သူဘယ်သူမှမကတော့ဓာတ်တိုင်အောင်ကြောက်ထဲကြတယ် တော့ဟာဘူးဆိုတော့ဟာဘူးကပါပြလို့လို့ငါဘူးရှိကာတာအောင်လုပ်တယ်ဟုတ်ကလားတော့ဟာလေးကောငါဘူးမရှိပဲနာမဲပူရှိမအောင်သူခဲ့ကြရှင်မပါတယ်ရှင်မအောင်သူခဲ့ကြဟုတ်ကလားဟင်အဲတို့ကနေတော့ပြင်ငါသူရှိကာတာပါမှာ ညလောက်တော့ဖြစ်ဝင်လာပြီးကြဆန်းတာနော်ဟင်နေဘွဲကမှပြီးလေးဝါလေးနဲ့ဖြတ်တော့ရှိတယ်ညာဘွဲအတွေးကပုံဆိုးတော်ဟင်အတွေးကမိခိုးကိုပဋိဌာဗျာဟုတ်နော်အတွေးနဲ့ကတဲ့ဘွဲကပုံဆိုးသေးဖြတ်လို့မရတော့လို့မရနဲ့ဟုတ်ဗျာအဲဒီဘွဲမှာတို့တို့ပြီးလေးဝါလေးပြီးတာဟုတ်ဗျာအဲ့တော့တို့က ကိုယ့်ကိုယ်ပေါ်ကိုကိုယ်စိတ်တင်ပြီးကိုယ်ကြောင့်ကိုယ်ကြည့်အောင်တိခိုင်းတာဟုတ်တော့ဟင်တို့ပြောနေကြဟိုလိုဘုရားဟောလည်းရှိပါတယ်ကြာအတ္တသိခင်မှာအကျိုးတရားတို့ဒီအကြောင်းနဲ့ကျင်းလို့မဖြစ်တကောင်းဆိုတာဟုတ်နော်ရေရမာယုပါပါပါဆိုကြာဘူးတာဘူးပါအဲ့တော့တို့ကကိစ္စတစ်ခုပေါ်ရင်နာရာရာတို့ပြီးတာနာခြင်းရဲ့အကြောင်းရှိတယ်နော်ဟုတ်နော် တို့ဖြစ်နေတဲ့ဒုက္ခပါဏမြအကြောင်းရှိပါတယ်တို့ဖြစ်နေတဲ့ဒုက္ခပါဏမြဟောအကြောင်းရှိတယ်ဒုက္ခအကြောင်းမြင်တို့ယူပေါ်တယ်လိုက်တယ်အကြောင်းမြုပ်နေတယ်နော်အကြောင်းမြုပ်နေတယ်ပေါ်ကြည့်ပါတို့ကယူပေါ်လိုက်ပြီးတော့ပြုံးပြမဲ့ပြလို့နေတာပါဟုတ်တယ်နော်အကြောင်းရှိပါတယ်အကြောင်းကြည့်ပါဟုတ်နော်တို့ကအကြောင်းပြီးလို့လို့အား နှစ်ကြောင်းသိရင်ဟောတာတော့အဲအကောင်းပြီးဟောတာတော့အဆိုးကြီးမသိနိုင်ဘူးအဲဒီကဒါလို့ရင်အကျိုးရှိတဲ့အကျိုးမဲ့တဲ့မသိနိုင်ဘူးဒီလိုလုပ်ရင်တော့အဖြစ်ရှိတဲ့အဖြစ်မဲ့တယ်ဟောသိနိုင်တာပဲဒါလူမာသာရှိတယ်ဒါသရာတတိသောရဏတိတတိဝင်လာမှညာရှိတယ်ဒိဋ္ဌာမှာတင်ညာမရှိဘူးသူ့မှာဓာတ်ဉာဏ်နဲ့ဉာဏ်နဲ့ပဲပေါ်ပါလေတို့လူကြတော့ ညာမဝင်ရမှာပဲညာဖြစ်ဖို့ကိုကိုယ်တိုင်လုပ်ပါဟုတ်နော်ကိုကိုယ်တိုင်ကိုခန္ဓာတည်းကအကြောင်းတရားကိုပေါ်အောင်ရှုပေးပါအကျိုးတရားကတော့ပေါ်ပြီးသားပါရှုဖို့မလိုအပ်ပါဘာအကြောင်းဒါဖြစ်တယ်လဲဆိုတော့အကြောင်းသိချင်တာဟုတ်နော်ဟုတ်တယ်နော်တရားရှာတယ်ဆိုတော့အကြောင်းသိခိုင်းတာအဲတော့အကျိုးရှိမရှိအပြစ်ကင်းမကင်းသိလို့ရှိရင်တို့ဒီဟာ အကျိုးရှိတဲ့အပြစ်မဲ့လုပ်တော့မှာပေါ့ဟင်အကျိုးမဲ့တဲ့အပြစ်ရှိကိုမလုပ်တော့ဘူးဟုတ်တော့ဟုတ်တယ်နော်ပြီးတာပြီးခဲ့ရင်အကြောင်းပြီးခဲ့ရင်အကျိုးရှိတဲ့အပြစ်မဲ့ပဲတို့ရွေးလုပ်တော့မယ်ဟုတ်တော့ဟင်အပြစ်ရှိတဲ့အကျိုးမဲ့ကိုဘယ်သူမှမလုပ်ဘူးဟုတ်ကလားဗျာ အဲဒီမှာလည်းတို့ဗုဒ္ဓဘာသာမှာကြတော့အကျိုးရှိနဲ့အပြစ်မဲ့ဆိုတဲ့ကိုအကြောင်းပြုပြီးဒါနဆိုတဲ့တရားပေါ်လာတယ်။အဲဒါအကျိုးရှိနဲ့အပြစ်မဲ့ပြီးတဲ့ညာကပေါ်ထုတ်လိုက်တာဟောဒီဒါန။ဘုရားကလည်းငါလူပါမယ်။ဘုသူလူပါမယ်မပါဘူး။နော်။အကျိုးရှိနဲ့အပြစ်မဲ့လုပ်ပြီးသွန်ကျဲခြင်းလုပ်တယ်။ကိုယ့်ကိုရယူခြင်းအလုပ်မှန်တယ် တရားတာလည်းပါမယ်မတရားတာလည်းပါမှာဟုတ်ဗျာဒီသူလည်းတရားဝင်သူလည်းတရားအောင်လို့ပါမှာနော်ဒီခုဟာကသုံးလို့တာလေငါငါဒီဒီငါပိုင်အဲ့ဒီအစွဲပါတော့သုံးလို့တာအဲ့ဒါအကျိုးရှိတဲ့အပြင်းမဲ့ကိုသိရဲ့အတွက်တို့မှာဒါနဆိုတာလူမှာပေါ်လာဟုတ်နော်တခါအကျိုးမဲ့နဲ့အပြစ်ရှိမှုသိတာပဲဒီလာဆိုတဲ့စောင့်သိမှု တရားထပ်ပေါ်လာတယ်ဟုတ်ကဲ့ဒီဒါလို့ရင်တော့အကျိုးမဲ့မဲ့အပြစ်ရှိမဲ့သိလာတဲ့သီလဆိုတဲ့တရားပေါ်လာဖျားခိုင်းတာမဟုတ်တဘာဝကပေါ်လာအကြောင်းသိအောင်နှက်ကြည့်ပြီးမှအကြောင်းသိလို့တို့ဒီအကြောင်းကိုထပ်ပေါ်လာတယ်ကောင်းကြောင်းထပ်ပေါ်လာနော်အဲ့တော့သီလတရားဘယ်ကဖြစ်တယ်ဆိုတော့အကျိုးမဲ့မဲ့ အပြစ်ရှိကိုသိတော့တောင်းပြီးပြီဟုတ်တော့ဒါနပဲလားဖြစ်တယ်အကျိုးရှိနဲ့အပြစ်မဲ့ကိုသိတဲ့အချိန်မှာဆုံးလို့ပြီးဟုတ်ရဆုံးလို့တာအပြစ်မရှိပါဘူးကောင်းယူပေးဖို့ရှိရယူလာတာမတရားတော့တရားရောရှိတဲ့အတွက်အနည်းဆုံးရယူတဲ့နေရာကိုတစ်ခါကတရားပြင်ပြီးတည်တယ်ဟောကိုယ့်ဘက်ကလောဘနဲ့ပြိပရတဲ့အတွက်အပြစ်ရှိပါတယ်ဟုတ်ကြ ဒီကိုပြည့်စုံပါပြည့်မရှိတော့သံတရာဖြစ်ရှိပါတယ်ဟုတ်ဗျာအဲတော့တို့အခုဗုဒ္ဓဘာသာဖြစ်လာပါဗျာဗုဒ္ဓဘာသာမှာလည်းပါဗျာတို့ဒီခုလာနေကြပါပြီဗျာအခုသုံးဘွဲ့လာဆရာဘုံတော့မတလေးရပါဗျာဒီကလေးတွေကဘာလာလောက်ထားတော့ကလေးကလေးလိုမနေပဲနဲ့ဘယ်ဟာလေးကလေးတွေက အထောက်ကားလေးကလေးတွေကကလေးကလေးလိုမနေဘဲနဲ့ဘာလို့လွတ်စီလာတော့ဟင်ဟင်ကလေးကလေးလိုမနေဘဲနဲ့ဟင်အဲ့တော့တို့ဒီကလေးပြောလိုက်တာကတော့တို့ကိုရောက်ပြီးရောက်တရားထင်ပြီဘာမှကုန်ပြီးတော့ဘူးဟုတ်ကဲ့ဟင်တို့ဘဝရဲ့ဖြစ်စဉ် 30ပုံလျှောက်လာတာသာပြောခဲ့တာဖြစ်တယ်။ပုံဖြစ်တာနော်။ပုံပြီး၍ကာမယ်အယုတ်တွေဖြစ်မှာ။အဲ့ဒီပုံနဲ့အယုတ်နဲ့အာယုံ၅ပါးအတိုင်းတို့မှာတော်တော်ပါတော့ကာရဒုရိယာကြ၅မျိုးနဲ့လေ။သစ္စာဘုံမိကနေရတဲ့အတွက်တို့မှာခေါင်းခါချီတဲ့ဆိုတဲ့၄မျိုးနဲ့ကာရတာလေ။ဟုတ်တယ်နော်။ဒါနဲ့တို့ကာပြီးသား။ဒီတို့ခုနပြောခဲ့တဲ့အတိုင်းဆို ဟိုကျူးသွဲစရာကမကရင်လို့ထင်ရချိတ်ထားတော့လေတိုက်တိုက်ကဘနောဟင်ကကြီးတဲ့မနေကြဘူးပါမကရင်ဘွေးကြီးမရပဲနေမှာပေါ့ဗျာပါသာပါလို့ဗျာမကပါသာပါလို့ဗျာဘေးဟုတ်ပါဗျာမကမသာပဲနေမှာပေါ့ဗျာဟင်မကပဲစားကြတယ်လား ခုနကတို့ပြောတဲ့သီလပဲသီလမကပဲသာနေတယ်လေဘုရားနဲ့ရိယာမြမကပဲသာတာလေသီလမဟုတ်ဘူးလားဟင်အဲတော့ဒါဘာလို့ကလေးပဲတာလဲဟာကလေးကလေးနာလာလို့ကလေးခေါ်ပြဟောပြဝတ်လက်ခေါ်ပြဘယ်ကလေးတွေလက်ခေါ်ပြ အော်ဟောရတာဟင်အဲ့တော့တို့ကဘာလို့ကမာတော့လိုင်းကြောင်လိုင်းကြောင်ဒါကြောင့်တို့လုံးနေကြတော့လူလောကကဒါနာလိုက်တယ်ဒါနာလိုင်းကမတက်နဲ့ဒီလာလိုင်းကတက်ပြီနော်မကာဝဲသားခြင်းလိုင်းကြောင်ဒီလာဖိတ်ပြီးတော့ဟုတ်ကလားကြောင်းနိုင်ပါမလားမပါမလား ဒီအဲတရားလေးတို့အားလိုက်မပြဒီအာအာဘယ်လိုရွှေကိုအောင်မြင်နဲ့မောင်းလေးတက်ခါရှုပ်ပိုးပြီဟိုးဗျာရှုပ်ကိုပြီဗျာမောင်းလေးပြောလို့ရွှေကိုကရောလာဟုတ်ကလားအနေလာခင်ဗျာနာမည်ကိုကြောင်းသိနေပြီ နေလာဆိုတော့ပူခြင်းဘူးအေးခြင်းအေးတယ်ဟင်ဟင်တမန်ဝေးပိုင်းဖြစ်ပါမလားခင်ဗျာတမန်ဝေးပိုင်းဖြစ်ပါမလားနေလာဆိုတော့ဟင်အပူပကများလားအေးပကများလားအေးလားခံရဆန်းတော့ခေါ်ချင်ဆုံးတော့ကွယ်တာလည်းရှိတယ်ပြည်တာလည်းရှိတယ်တော့နေဘက်ကဆန်းတာရှိလို့လားထောက်တာရှိလို့လား နေကြီးလည်းရှိတယ်နေခွဲပေါ့ဘယ်ဘက်ကများမရှိဘူးဟုတ်ကဲ့ဘာအေးကပြန်လာတယ်ဘာအေးကနောက်ပါတော့ဗျာဟုတ်ကလားအဲ့တော့တို့ကဒါနာလိုင်းနဲ့မပြီးလေဒါနာလိုင်းဆိုတာထောက်ဖို့ပဲစိတ်ကနဲ့ကြည့်ထောက်ဖို့ပဲတော့ထောက်ဖို့ပဲရှိတာတိလာလိုင်းကရှိတာဇာရုတက်တရားရှိရှိတာကတက် သို့တော်ရှည်ရမ်းကတော့သိခံတိုက်တာထောက်ဖို့ကသိမခံဘူးဟုတ်ဗျာသို့တော်ရန်သူကရှည်ရမ်းကြီးတဲ့ရွေးပြည့်နေလို့မတင်နဲ့ထောက်ဖို့နာနာချပါဘောတော့သူထောက်ဖို့လို့ကိုကြည်ရမ်းကသွားနေတာဟုတ်ဟုတ်ဟုတ်တော့ကြည်ရမ်းသွားတာဘာဖြစ်လို့သွားတာလဲထောက်ဖို့ထောက်ဖို့ထောင်ထားပါဗျာ အဲတို့ထောက်ဖို့မယ်ဆိုလည်းလက်မကင်ပဲနဲ့မနေနဲ့ဟင်ဟင်စီတန်းငါတဲ့တို့လားဟုတ်နော်စီတန်းငါတဲ့တော့ဒေါ်နီလာကြီးတို့အုပ်စုကိုဟိုဟွာလဲမော်စီတုံးပါတီနဲ့ထည့်ပြီးမှတ်တယ်မော်စီတုံးပါတီနဲ့ကျုပ်တို့ပါတီကမဝင်ရဘူးမော်စီတုံးပါတီကြီးလားကုန်ထုတ်ရေးစိတ်တိုင်းစိတ်တိုင်းကုန်ထုတ်

ကြီးရောပြဟောမလေးရောအိုနေမှာပါဟေးဟေးတို့ကလုံးလို့ယူအားထုတ်ပါမလို့ဟုတ်နော်ဟိုရိတ်သာသွားတက်တာကယူသွားပြီးတော့အဲတရားအားထုတ်တယ်ဆိုတာငေးယူတာစိတ်တင်တာမှာသွားပြီးတော့သင်္လာတက်တာနဲ့သူစိတ်တိုက်ရမှာလားရှိတိုင်း ကာယုံငါးပါးခံစားတဲ့အချိန်ကိုကိုယ်စိတ်ကလေးကိုသူနဲ့ကိုယ်နဲ့လူကြမှာမဟုတ်ဘူးလားသူများနဲ့ခဏထားကိုကိုကိုကိုတို့ပါလားဉာဏ်စိတ်နဲ့ဉာဏ်စိတ်နဲ့တို့ပါမှာတယ်နော်ဟဲ့ခုနသိတဲ့သိတို့ငါးတဲ့နှလုံးပြောခဲ့ပြီလေဒီဘုရားကနဲ့ဆက်ခုနှလုံးဆိုပါဒီဘက်ကငါးတဲ့နှလုံးဆက်ငါးလုံးဆိုပါဟဲ့အဲ့တော့တို့ကမြဲချာနဲ့အာယုံနောက်လိုက်သွားရင်စိတ်ကလာမှာပေါ့ခဏကစမှာ မြင်လိုက်တဲ့တတိနဲ့ရှိမှလို့သူ့ဖြစ်ပြကိုဖြစ်ပြအကြောင်းမြင်နေပြီဆိုရင်တရားပဲပါမှာပေါ့တဏှာနဲ့တရားဟာတတိနဲ့ကြောင်းနေတာပဲလေဒေါသနဲ့ပြင်တာတတိနဲ့ကြောင်းနေတာပဲလေဟုတ်တယ်နော်ဒီမခဏနေတဲ့စိတ်ကလည်းဒီတတိနဲ့ရှိမှလို့ရှိရင်ဘုဘက်ကလည်းပညာပေါ်ပြပြီးတဲ့ပုဒ်သွားတာပဲလေဒေါသအာတိတွေပညာကြည့်ပြီးပဲလေအဲ့တော့တတိနဲ့ကြောင်းနေတာအဲ့တော့တို့တို့အဲ့ဒီလိုနေခြင်းအာယုံ၅ပါး စိတ်တလင်းငါးခုမှာတူတိုက်ကြအောင်စိတ်ကလေးကိုတူပိုင်ကိုပိုင်ဟုတ်တော့ကိုယ်စိတ်ကလေးကိုတူပိုင်ကိုပိုင်လူပါဟုတ်တော့ဒီကိုယ်စိတ်ကလေးကိုတူပိုင်ကိုပိုင်လူပါမှာအဲ့ဒါတရားအားထုတ်တာနော်လုံချင်တာလုံပါကိုယ်ဘက်ကပဋိသင်လုပ်လိုက်ဒါပြောတာနော်လုံချင်တာလုံကိုယ်ဘက်ကပဋိသလုပ်ဟုတ်နော်ခဲရင်လာပါဗျာခဲပါပါဗျာ အာယုံနောက်ကိုလိုက်စိတ်ကိုလွတ်ပေးလိုက်တော့အာယုံတွေပါတာဒုက္ခရမှာမှန်ပါပါဗျာဟင်အာယုံတွေပါတာခံရတော့တို့မကောင်းတာကြီးကောင်းတယ်ကိုယ်ဖြစ်ကားရကြီးကောင်းတယ်ထင်မှာပေါ့ဟုတ်လားဒီကိုယ့်ဘက်ကလည်းအာယုံလူကြည့်လိုက်တော့ကိုเจ้าလည်းကြည့်တယ်သူเจ้าလည်းကြည့်အเจ้าကလည်းကြည့်သွားဟုတ်နော်ဒီနေရာရောက်ကိုကြိုးစားခိုင်းတာပါလုံနိုင်ပါမလားဟင် မပြာပဲသာရအောင်ပြောတာဟိလူဖြစ်တော်လူတိလာတာသင်ကျေပါမပူပါဘူးကိုနောက်ကထုတ်ပေါ်ပါလိမ့်မယ်နောက်မှထုတ်ချပါသေးတယ်မထုတ်မဲ့လူသားမရှိပါဘူးဒီကဲပါရှိသလားရှိပါဗျာတို့ကဘာပေါင်းဘယ်လောက်ကတို့လာခဲ့လူဖြစ်ခဲ့မှမှဒီဘုရားဘာသာဝင်ဘယ်နှခါဖြစ်ခဲ့သူမှမှဒီ ဟုတ်နော်ပြီးတော့ဘယ်မှာသာဖြစ်ပြီးရင်ကြီးအောင်နဲ့ကောင်းအောင်ဆုံးမလာကြည့်တယ်ပါဟုတ်နော်တင်ပြီးမရှိတဲ့အတွက်လုံတော်ရေးကြီးမတော်နိုင်တာပဲရှိတယ်လောကကောင်းကျိုးရေးတဲ့ကုသိုလ်ရဖို့ဘာဘာတိုင်းကဆုံးမပါကုသိုလ်တွေမကဘူးပညာရဖို့ကြတာဗုဒ္ဓဘာသာမှာပဲရှင်သိရှိပါတယ်ဟုတ်နော်ခြားဘာသာမှာကုသိုလ်ရအောင်ပြင်ပါပါတို့ကကုသိုလ်လည်းရပြရမယ်ပညာလည်းရပြရမယ်ဟုတ်နော်ဟင်

တို့ပါတော့ဟိမနောပါတုံပြီးသားပါနော်ကာယနဲ့ဝစီနေမဟုတ်မနောပါတုံပြီးပါဟိမနောပါတုံပြီးပါဆိုတော့ဘယ်လိုမှလုံမှာလို့ပြမရမှာပေါ်ပါရင်တတိပဌာန်းနဲ့မပြီးသေးဘူးတာတော့ဟိတို့ဘယ်ဟာနဲ့အာတုံအာတုံညင်မြုပ်ရင်ညာပေါ်မှာပဲဟုတ်တယ်နော် ဉာဏ်ပေါ်လာလို့ရှိရင်ကိုယ်ဘက်ကတဏှာတို့ဟိုလိုရာဂတဏှာဒေါသတဏှာတို့သာပေါ်ပြဒီဘက်ကမေတ္တာဆိုတဲ့ဓာတ်လူထားတဲ့စိတ်ကရုဏာဆိုတဲ့ကိုကြီးပါတဲ့စိတ်ဟုတ်ဗျာမုဒိတာဆိုတဲ့ဒုညာကောင်းပါတဲ့စိတ်ဒီဘက်ပေါ်လာတယ်ကိုယ်ဘက်ပြုတ်ရင်ဒီဘက်ပေါ်လာမှာကိုယ်ဟာငြိမ်ကြောင့်ဖြစ်ငြိမ်တတိနဲ့ပြုတ်လိုက်လို့ရှိရင်ဒီဘက်ကညာပေါ်လာမှာဗျာ ညာပေါ်လာရင်သူသူသူလက်ခန္ဓာ၅ပါးငါလက်ခန္ဓာ၅ပါးပဲလို့ကိုကြီးသာပြင်းလို့ဖြစ်နိုင်ဘူးဖြစ်နိုင်ပါဗျာဒါလူထားနိုင်တယ်မေတ္တာပေါ့ဖြစ်နိုင်ပါဗျာဖြစ်လာပါပဲပေါ့ဟင်ဖြစ်လာပါပဲဖြစ်လာရင်သိပင်ကျေသိပင်ကျေကိုနဲ့ဒုက္ခလို့လို့သင်ချင်ပါမနောကမလုံးအောင်ထိမ့်ပြီးသားနော်ငါးပါးဟိုတို့ကာယနဲ့ဝစီနဲ့မပြီးနဲ့တို့ဆိုလို့တော့သိတာဝိသုဒ္ဓိကြောင်တက်ပေါ်လိမ့် စိတ်စိတ်ကျဲသွားရင်တို့နော်ဘုဘကညင်မြုပ်ပေါ်မှာညင်မြုပ်ပြီးတို့ဒီဘက်ကညံပေါ်လာမှာပေါ့အဲ့ဒီခါကျတခုမကောင်းတော့ဒီစစ်တန်ငါးပါးကိုချိုး၍ငါးနိုင်မဲ့ကြံတိုင်းမတော်ပါလားဆိုတော့သိဝင်လာပေါ့နော်ဒါပြီးကိုယ်ကိုယ်နဲ့ကိုယ်ရင်းသာသိပေါ့မှန်ပါပါဗျာကြောင့်ငါနဲ့ဓာတ်ကိုထားလိုက်တဲ့သိပေါ့ပေါ်လာမှာနော် အဲ့ဒီ၅ပါးသီလကိုကံသုံးစုံနဲ့သာလုံးပါတာဝန်ယူတယ်မှန်ပါပါဗျာတို့ရိခါဆုံးဒီကရှိပြီးသားပဲမှန်ပါပါဗျာဟင်ဟုတ်နော်တို့ခုနကစပြီးကြေကြေတဲတဲ့အတိုင်းပြောရရင်တော့ကိုကိုကိုအဲ့ဒီခါကျယုံလာပြီကြာမှန်ပါပါဗျာတရားဖြစ်လာပြီကိုကိုကိုတရားဖြစ်လာအောင်ကြိုးစားခိုင်းတာမှန်ပြီနော်မှန်ပါပါဗျာကဲနာကြသူ ဒီဟိုဝတိတို့ပြတို့လိုက်စုနော်ဒီတရာတော်အာရုံပြုပါပါ ဦးကြီးဆိုတော့အဲအချိန်လည်းကြာပါလိမ့်မယ်နော်ဒီအော်မာအေဝီတူမီပဲဒီအင်းအင်းအော်မချွာလိုက်သေးတယ်ချွာလိုက်သေးတယ်ဆဲချွာလိုက်သေးတယ်သာသာဒိုနီရာမြို့သားနဲ့လာတွေ့နေတာကိုဒါတော့ခင်ဗျားတို့ကအဲကြုတ်ကြည့်အောင်ငါကုသိုလ်လိုဒီလိုဆိုတာ 啊，做不做路就来了，不过不能医药不忙活。诶，လူကြမှာနော်ဟင်ဒါတွေကလည်းတို့ပြောနေကြနော်ဒါရဲ့လာတိုင်းပြောရမှာတော့နေလားရလာတိုင်းပြောရမှာဟင်ဒီတို့ကလူလူရာတော့လူညာနဲ့ရှိတာနေတိုင်းနေနဲ့ရှိတာများဟင် အောင်မမေ့ချောမန္တလေးတွေဒုပဒလာဆုံးဘယ်ကိုလိုကြီးညာကိုလိုကြီးဘယ်လိုဆိုတို့အဲ့ကိုလိုကြီးသွားဖုမဟိတ်ကျုံမဟိတ်နဲ့ညာမပါတန်ခါရှိမရောက်ဘူးပုဂ္ဂိုလ်မှာဆုံးတယ်ဟင်ဘယ်ကိုလိုညာကိုလိုအဲ့ဒီဘယ်ကိုလိုညာကိုလိုကိုခုနကတခါကြီးပြောတဲ့ကျွေးသွဲဆရာကတဏှာရှင်တယ် မှန်ပါဗျာဘယ်ကိုယ်တိုင်းဆိုတော့ဘယ်လိုဘယ်လိုကြီးသူ့ကိုဆိုလိုက်တော့သူ့ကဘလောက်ဘလောက်ကြီးနေပါမဟုတ်ရင်မာရီရာထွက်လာတဲ့ကတို့ရာလှူမယ်လို့လမ်းဘေးပြည့်တဲ့တန်ခါကြီးအဲစက်တော်ကောင်းဖရာတို့ထူထားတယ်မှန်ပါဗျာဟုတ်လားဒီရတော့ဒီလားဘယ်တော့ဆိုလားတော့အကျောင်းအကျောင်းမှာဆိုရင်ကဘုံကျောင်းဘုံကျောင်းနဲ့လား တဲ့တဲ့တဲ့ကူကတဲ့ကူကတဲ့ကူကတဲ့ကူကတဲ့ကူကတဲ့ကူကတဲ့ကူကတဲ့ကူကလာတဲ့ပါလို့ပြောလို့ရဘူးဆရာကဒီဦးကျောင်းဆရာကအေးဒီကျောင်းတဲ့ပါလေဆရာတော်ကြီးရှိသွားပြီဒီဦးကျောင်းပါလေဒီဦးကျောင်းလေးကျောင်းပါလေဒီဦးကျောင်းလေးကျောင်းပါဗျာတို့ပါနေပဲလေဒီလောက်ဆိုလို့ဒီဦးကျောင်းလေးကျောင်းဒီဦးမျိုးပေါ်ပါမျိုးပေါ်ပါဗျာဟောပါလိုက်တာမှာကံနေရောဘုံရံတော့တို့ဒီလာရင်သူဒီသေးပါ ဘယ်လိုလုပ်ဘုရားနိုင်ရင်ကြည့်တယ်ပါအာဒီအဲ့ဒါတော့ပြရတာပေါ့အာလို့ဒီကိုလာတော့ဒီပြီးတော့ဗုဒ္ဓဘာသာကစိတ်ကနုအောင်လုပ်တာပဲဉာဏ်မပါတဲ့အမှုဆိုတော့လူတိုင်းတွေ့အားနာတတ်တယ် ုံးကြီးဒီလာသူပြမပါနဲ့လာရှက်ဟုတ်ပြပါပါလေးတွေဒီဘုံကြီးဒီလာသူပြလေးတော့ပါပါဘုံဘူးကအနာသွေးကိုကြာလို့ချင်တော့ဒီအနာမေကဘယ်လာတော့မနဲ့ပြည်ပြည်လေးပြည်နဲ့ပြည်ပြည်သွားရင်တခုခုတော့လည်းချက်ပါဘာမှမပါပြောင်းတယ်ဒီကုန်းတိုင်ကိုပြောဟုတ်ပြဒီဒါဒီနာသွေးကများဆင်းဆက်လာတော့

ငါဝိတုမဟုတ်ဘူးဆုံးတဲ့အချိန်မှာညာနဲ့ဆင်ထားတဲ့ပြည်နာကပါလူဖြစ်လူနာဖြစ်နာအရိယာဖြစ်အရိယာသူပြည်နာကတော့ပါလေအဲတော့ငါဝိတုပုဂ္ဂိုလ်ဆိုတဲ့ငါရဲ့အလူကြီးကြီးရဲ့ဒုက္ခပုဂ္ဂိုလ်ရဲ့ဒါကဖျားကြည်ခြင်းလို့ညာဆောက်တာဖျားပြီးညာဖြစ်ပြီးခရဟုတ်ပါမှန်ပါပဲဟုတ်သူဒီကြောင်းကသူ့ကြောင်းပြုပြီးဒီပြည်နာကတို့ကစေနာချင်းချင်းချင်းနဲ့စေနာပါချင်းရဲ့အကျိုးပေးပါချင်းပြီးဟုတ်လား ဟင်အသိဉာဏ်ဉာဏ်စီရနာချက်ခိုင်းလို့လုံတာဖြစ်ဘူးသူများဒီလိုလူလဲငါဒီလိုလူမှဖြစ်ဘူးဟုတ်ဗျာဟင်ပြီးတော့သူများတော့လူလဲငါမပါငါမှသူမပါချက်တရားကြီးဖြစ်ဟုတ်ဗျာပြီးတော့သူများငါဒီလိုသူများလဲတာမဆိုလဲတာမလူလဲဖြစ်စီရနာဘူးစီရနာချက်ရမယ်မှန်ပါဗျာဟုတ်ဗျာဒီဒီကသက်ဒီနော်သူနဲ့ဆိုင်စီရနာချက်မချက်ကလားသူ့အတွက်တာဝန်ယူ ဟုတ်နော်ဒီငါထမ်းထပ်တာဘူးမှာတို့ပြောနေကြတိုင်းဆိုရင်ဒဲတဲ့ပြည့်တည်လာပဲကစကောင်းတာဟင်ကြောက်ခဲတော်မူနေခဲ့တဲ့ပြည့်တဲ့စကောင်းတာမှန်တာပြည်တယ်ကြောက်ခဲတဲ့ပြည့်တော့တို့နေပေါ့ဒါနဲ့ပေါ့တဏှာနဲ့ပါမထင်နဲ့တော့စကောင်းအောင်ဖို့လို့တယ်ဟုတ်တော့ဒီဒီနဲ့နေကြမှာကောင်းကောင်းဆုစုမပါဘူးစီရနာမှန်ရောတော့ပဲ ဟုတ်နော်မှန်ပါစေရနာမှန်ဖို့ဘာသာမှာတော့ငါဝတ္ထုပုဂ္ဂိုလ်ကျော်ပါတို့တပါးချင်းဆိုအကျင့်ကိုအာယုပြုပါနော်အကျင့်ကိုအာယုပြုပါတို့ကမြန်မာမေကြီးတာဘောင်းပြီးရှိကြီးနဲ့အဲဟိုနာဒီနာမင်းနဲ့ကိုလူကရနဲ့ဘေးကျူးရှိနေသွားရင်ဒေါ်နီလာယူလာတို့ပြေလူနာနေတယ်တောင်းပါ ကိုကြံတော်မူအောင်ဖះပြောပြတိုက်တို့ယူလာလားရှင်းမကြည့်လို့ယူလာပါဗျာကျိုးနေပါပါပါဗျာတို့နော်အဲ့ဒီအချင်းကုန်လည်းကိုကြည့်တို့နော်အကျိုးပေးပါကအဲ့ဒီအချင်းကုန်ကပေးနေပါတယ်တို့ကပေးနေဟင်တို့ကပေးနေတော့သူတို့ဘုရားတို့ကတို့ကပါစီတယ် အကျိုးပေးပါကအဲ့ဒီအကျင့်ကုန်ကအကျိုးပေးပါအဲ့ဒီအကျင့်ကုန်ကိုအာရုံပြုပေးပါအကျင့်ကုန်အာရုံပြုပေးရင်တို့လူကျင့်နေတဲ့ဟာတွေအကုန်ပါသွားမှန်ပါပါဟုတ်လားအကုန်ပါပေါ်မှာဘယ်ရှိပါမှာဘုရားရှိခိုးတာမှန်ပါတော့တန်ရည်ဒီမှာမဟုတ်ဘူးတန်ခါလူရဲ့ကျူးရဟုတ်တော့မှန်ပါတန်ခါဆိုအကျင့်ကိုပြောတာလေဘုရား မြင်တယ်လို့မြင်၍ဖျားကျင့်တယ်လို့ကျင့်တယ်သို့မဟုတ်ဖျားကျင့်တယ်လို့ကျင့်၍ဖျားမြင်တယ်လို့မြင်ဘူးအဲ့ဒါကိုတောင်းတာလို့ခေါ်ဟုတ်နော်အဲ့ဒီအကျင့်ကိုပြောတာအဲ့ဒီအကျင့်တိုင်းမြင်နေတဲ့ညာမြင်ကိုပြောတာအဲ့ဒါအကျင့်ကိုအဲ့ဒီအကျင့်ကိုလူရင်အကျိုးများတယ်ပုဂ္ဂိုလ်လူရင်ထင်ကြီးရင်ပေးခြင်းပါမှာတို့သလားလေးမရှိရင်တဏှာနဲ့ထူကြမှာအရင်ကြီးမှုသေးမှုနဲ့ဒီကပါတော့ဟုတ်တယ်နော်မှန်ပါပါ အဲ့တော့တို့ကတန်ခါကိုအာရုံပြုရင်တို့တို့ကြက်နေတဲ့တန်ခါအားလုံးပါပရိယကပရိယကိုပရိယမဲ့ဒီစပါးနဲ့ပွားနေတာပဲပရိပါကပရိပါမဲ့ဒီစပါးနဲ့သွားမှာဟုတ်နော်တို့တော့ထောက်ဖို့တရဲ့စီကံနဲ့ခြေရတရဲ့စီကံတို့တူချင်မှတူမှာပေါ့ထောက်ဖို့ကထောက်ဖို့လို့လုပ်မှာပေါ့စိတ်တော်စိတ်တော်ပဲပေါ့နော်မှန်ပါ စိတ်တတ်တော့စိတ်တတ်ပါပဲတို့တော့တော့ဘူးကခြေသားလူချင်းလူမဟုတ်ဘူးမှန်ပါခြေသားကထောက်ဖို့လူချင်းလူမဟုတ်ဘူးခြေသားခြေသားလူချင်းပါတော့ဘူးတော့ဘူးသူ့စီပြီးသားနိုင်တော့မှာနော်မှန်ပါပရိယလည်းပရိယမှုသူ့မဲ့ဒီရှိပါနဲ့တရားဟောတရားတော်လည်းညာဝင်သွားဟိုညာဝင်သွားတဲ့ချိန်အားရတို့ဘာမှဖြစ်နေတဲ့ချိန်ပါတုပ္ပရိပါဏဖြစ်နေတဲ့ချိန်ပါပဲဟုတ်ကဲ့အဲ့ဒီချိန်ကိုအားလုံးကြည့်ပါမှာနော်မှန်ပြီလားမှန်ပြီပါဗျာပြီးတော့တာယီဒီလေးဒီဘဝကိုဒီတော့ဘဝတာဘူး သာမာဓိမှဆိုတာပဲဟုတ်ကဲ့မှန်ပါတရားကတော့ဘုံတော်နာကကာလောနာကညာလောနာကတခုတော်နာကတို့ဒီမှာမရှိဘူးခရားနဲ့မိပါကလားမိပါပါတူရင်းကြီးလားတို့တော့ဟောဒီဘက်ကဆန္ဒရင်းကြီးပြီးတဲ့ကိုယ့်ဘက်ကလူစီဘူး128လုံးအဖြစ်ဖြစ်ဘယ်လိုလဲဒီလိုဖြစ်တာပေါ့ပေါင်းလိုက်တော့မှန်ပါပါ ဒီနုဒီတစ်လုံးနဲ့ကိုတင်းတောင်းတဲ့ကတော့လူနိုင်ပါဘယ်လိုမှကိုရှင်လို့မရပါဘူးမှန်ပါနော်ဘယ်လိုမှကိုရှင်လို့မရဘောဒီလူဒီလူဒီတစ်လုံးနဲ့ကိုဘက်ကတင်းတောင်းပြီးတော့ဘယ်လိုမှရှင်လို့မရဒီဘက်ကလူဒီလူတရားတစ်ဖက်ရှိလို့ခမမောဖြစ်ပြီးခြားလိုက်ဘောဒီကဘောဒီကတင်းတောင်းကြီးမောက်ချင်တော့မောက်ထားလိုက်တယ်လို့နေတယ်အဲ့ဒါဘုရားတန်ခါဘုရားကလည်းမှန်ပါဘယ် တပါးတပါးမှာသူသူနည်းနည်းပဲဘူးနည်းနည်းပဲသူပဲနေတာဘုရားပဲနေတယ်သူပဲနေတာဘုရားပဲနေတယ်ပြီးတော့တပါးတပါးမှာသူကဒါသိတယ်ကိုဟာသိတယ်ကိုကဟိုဟာသိတယ်တရားသိတယ်အဲ့ဒါသူပဲနေတာသူသိတာကြီးပေါင်းလိုက်လို့ရှိရင်ဘယ်နဲ့တော့သာဒီမဖြစ်နိုင်ဘူးဖြစ်နိုင်ပါဘူးဗျာကိုဟာပဲဗျာအာယုဒုတာပါဘူးဖြစ်ပါဘူးဗျာဟင်ဟင်တော့သူဒီအောင်လားလာဘူးဗျာ အာဘာလို့အဟောင်းဟင်ဟောတော့မန်းလေးဘုရားကံကနေတော့တို့ကိုသူပြီးတာကိုယ်ဒီဘုရားကံကနေတို့ကိုသူဝါမယ်တို့စီမလားဟုတ်ပါတယ်ဘုရားအဲအခုနေမလားနဲ့အဲ့ဒါကိုဘုရားအောင်တို့ကိုတို့အောင်သူအဲ့ဒီဘုရားကံနဲ့ရတယ်ဒီမှာပါဘုရားဘုရားဘုရားသမမိတ်နဲ့တရားရတယ်ဟုတ်ကဲ့ရောမယ်ဟောဝါလာ ချော်ရေးကော်မတီတဲ့ထဲပါဟင်ဟင်သူတန်ရာဖီဒီလာဟောပေါင်းဒီမှာချော်ရေးကော်မတီတဲ့လက်ထက်ထားတယ်ဟင်ခရဲတဲ့ခါရုံးလားအောင်မလုပ်ပြောမယ်တို့ကဒီမိုးလေးပြောအောင်ပြောတာသူတရားဟောတာဘူးဗျဟင်သူကဒီမိုးလေးပြောအောင်ပြောတာဟင်အဲ့တော့တို့ကအကျင့်ကိုအာရုံအကျင့်ကိုအာရုံပြုပုံပါတော့မှာပဲနော်ကဲလိုက် သံတိသံတိသံသာရသံသာရဘုဒ္ဓဒုက္ခတုဒုက္ခတုဘောဓနာထာယဘောဓနာထာယနိဗ္ဗာန်သနိဗ္ဗာန်သသိတိရိယာယသိတိရိယာယနိမာနိမာနိသာတာပသာတာပဝုထုနိဝုထုနိသံဃာသံဃာတိမတ် က်သွားမှာဘုရားနဲ့ဒီကံဆက်သွားရတယ်ခင်ဗျာအဟုတ်ပါဘူးဟုတ်ကဲ့ရပါမှာကဲလာလို့မတော်ပါဘူးဟင်ကာမဘဝလူကြီးနဲ့ဟာကလည်းအတွေးကဘယ်တော့မရှိတို့အတွေးဘယ်တော့ရလဲရပါဘူးရပါဘူးလူကြီးလားဒီသူ့ရဲ့သူ့ဘဝလည်းလူကြီးလားဒီဟုတ်တော့အဲ့အဲ့ဒီတွေးရမှမရဘူးရမှမရဘူး အဲအတွေးတွေးပြီးတော့ပုံလိုက်လို့ညာတို့ကတော့နာဘူးဒီဒါဒါရအောင်ပါဟိုအရအောင်ပါဘယ်တော့မှမလာဘူးအတွေးလာလိုက်ပြီညာရှိဘူးရှိပါဘူးအများအတွေးတွေးရတွေးရတဲ့အတိုင်းစိတ်ဓာတ်တွေနာပြီးကြည့်တယ်ကာမလောဘကိုသိအောင်တင်ပါတယ်တို့တွေးနေတာဟင်အာလုံးအောင်ခံစားမှုနဲ့ကိုယ်ဘဝကောင်းကောင်းနေဖို့ လူကြီးတွေပြီးတော့ဒိဋ္ဌိကလည်းဘာလို့လို့အဲတို့ကငါတို့ပြေချင်ဘုရားတော့ဒီနဲ့ဒီနဲ့ကိုယ်နဲ့သိတာဒါမှဒီမှုတုံကြပါလေနော်ဟုတ်ကဲ့သိလိုက်ကိုယ်နဲ့ဒါမှရှင်းမှုဒီအဲလေဟိုဒီလိုဟိုဒီလိုဒီဒီလိုဒီနဲ့လုံးပါလေဟုတ်နော်တို့ကအဲအကြောင်းကမသိတော့ငါတို့ပြေဘူးတော့ရိုက်တော့ အိစာကိုဘယ်တော့နာလို့ကိုယ့်ရဲ့မာရတာပြီးတာမာပြီးမှပြီးပါတော့ဟုတ်တော့ဟောဟုတ်တာတော့မတိသေးတာကိုဘယ်တော့နာလို့အဲမတိသေးဘူးဒီသာဘောပါတို့အဲမန္တလေးကလေးတွေကုန်နေတဲ့အရာပြောသကားနဲ့ရအရာပြောအစွဲမှန်လားအဲ့ဒါမတိသေးဘူးဒါပြစ်တာဝက်ပြန်အဲ့တော့ကိုအဝိဇ္ဇာပြောတာသူကျက်တဲ့ကျက်ဆွေးတွေကဘယ်တော့နာခဲ့တော့ ကျေသာပါလိရွယ်ပွဲတယ်ဝေသာပါလိရွယ်ပွဲဟုတ်လားဟုတ်လားအာဝိဟာဘဝလုံးတစ်ချမ်းမပြောပါနဲ့အဲ့ဒီပညာပြီးပါမြတ်ဒါမှားပြီးရှိတယ်လို့အာဝိဟာဘဝနော်ဒီပညာမပြီးတဲ့အာဝိဟာကိုထားလိုက်ပါဒီဒါရတို့အဲဒေါ်ဒီလာတို့မြန်မာပြောမှာပေါ့ဗျာမနေ့ကင်းလို့ဒီဝေလေသူရပါဝေရပါဝေရပါဟင်ဒါပြီးငါးပြီးတော့မသားပါကြဘူး ကောင်းတယ်ပုဂ္ဂလာရတွေ့တာဝင်ပေးပြီးသွားတာဒီတွင်းကလေးကငါဝင်မယ်ငါဝင်မယ်အဲ့ဒါတွေ့တာအာဝိဒါပြီးနေလို့ပေါ်လာဘုံဘုံတော့ဘုလုံးကဘူးဟုတ်တော့အဲ့တော့ရိုးစီတော့တွေးတိုင်းလို့လုံတိုင်းတွေးတွေးတိုင်းလို့မဲ့တို့အောင်ဆင်ပါမို့ရိုးပြီးမှုမှလည်းဆက်ဆံတာမရှိဘူး မိလာကမိလာပြီးစင်မှာတော့ဟုတ်လားမှန်ပါဗျာသိနေတော့သိနေပါဗျာမသိနေဘူးဆက်နေမှာမှန်ပါဗျာမတော်အတော်ရဝါဟုတ်တော့တို့ဒီမှာပြောပြီးပြောရုံနဲ့မပြီးလေအေးကြတယ်ဆက်ကြဖို့မှန်ပါဗျာဟုတ်တော့ဆက်ကြတော့အတော်အကြောင်းပြောလို့သဘောပေါက်ပါမှန်ပါဗျာအဲ့တော့အတော်ရဝါဟုတ်ပြောလို့သူရရမှုစရာဖြစ်ကိုယ်ကိုယ်နဲ့ ကိုယ်ကိုယ်ရဲ့ယုံကြည်နေတာမျိုးကိုယ်ကိုယ်ရဲ့လက်ကျင်နေတာမျိုးပြီးပါနော်မြေအောင်ကြည့်ပါပြီးသူ့ကိုတောင်းပါနော်ဒီအောင်တော့ကိုယ်ကိုပေါ်ပြီးတာမပြောရအောင်ခုလာပါလိမ့်မယ်သူနဲ့တိုက်ရဲ့ပေါ်ကြီးနော်ပေါ်ကြီးနာမည်ပါတဲ့သူကိုသံသာတိခါအကြီးကြီးတော်ရအောင်ခါတော့ဒီကိုပဲဟုတ်ပြီလားသူတောင်းရအောင် ဣဒံမေပုညဣဒံမေပုညအာသဝတိအာသဝတိယဝဟံဟောတုဝဟံဟောတုအရှင်ဘုရားအရှင်ဘုရားဘုရားတပိတော်ဤသာတိတော်ဤဤကာမကုတုဤကာမကုတုဤတိသကုတုဤတိသကုတုဤဘာဝနာကုတုဤဘာဝနာကုတုဤ ညဝင်ကြိုးအထားဝင်လိုက်တဲ့ဒီကနာမပါရင်ဘယ်လိုဖြစ်ပေါ်ရအထားမပါတဲ့ပြည်တိုင်းကလုံးချက်ပြည်စီတိုင်းကလုံးချက်ပေါ့ဟုတ်ကောအမြကိုနဲ့ဓာတ်ကိုကြောက်ကိုဝေပြီးပါဟုတ်ဗျာပြီးတော့ဘူတာယုံဖြစ်တော်နေပဲတို့လူပြည်စီဆင်းနေမရှိဘူးမတို့နိုင်ဘူးလက်ရှိပြီးတာပြည်စီတော်ဆင်းနေရှိတယ်ပြည်နာမပါဘူး မလို့နိုင်တာလည်းရှိတာပြီးပြီးလည်းရှိတယ်ပြည်နာလည်းပါတယ်အကြောင်းမတိုက်ဆိုင်လို့မလို့နိုင်တာလည်းရှိတာပဲနော်ရှိတာပါနော်အဲ့ဒါလေးကအားလုံးပြီးသမ်းပါအနာဝေဒီစိတ်ကိုပါစေအာမင်နော်ဒီအနာဝေဒုသီတာနောသီတာနောဘုရားပါဘုရားပါသဗ္ဗသတ္တနောသဗ္ဗသတ္တနာဒီမှာဒီမှာသရှင်မေတ္တာသရှင်မေတ္တာ တိတော်သီလတိတော်ဤတော်မှဤသီလမှဤဒါနကုသိုလ်